ကုဏဝါပနာမာရဟောပနာမာရဟိပနာမေကတိတတိယထိရှိတသိဋ္ဌိဟောတိကုဏဝါတိရသမာဓိပညာရှိညာဘုရားတရားတန်ခါယတနာအမြတ်သုံးမနတ်တိမနာမာရဟောလောချိမောရှိကိုခြင်းငါထိုက်တော်မူပါပေ၏ မနာမာရေလောက်ရှိမရှိကိုခြင်းငါထိုက်တော်မူသောဘုရားတရားသံဃာယတနာမြတ်သုံးမန၌မနာမေလောက်ရှိမရှိကိုခြင်းကိုကတိပြုအပ်သည်ရှိတော် ယထေရှိတာသိတိမိမိတို့လိုလားအပ်သောဂျုတရားဤပြီးကြည်ခြင်းသည်ဟောတိမောချမသွေဖြစ်ပါ၏ဤသောဝိနည်းအပိတကရှုလာဝါပါဠိလာရှိသည်နှင့်လျော်ညီစွာဘုရားမြတ်ချုပ်ယတနာတရားမြတ်ချုပ်ယတနာသံဃာမြတ်ချုပ်ယတနာ ယတနာမြတ်သုံးပါးဥထိတ်ထား၍ရှာမိပါနန္ဒငါးပါးတို့ကိုအာယုံပြုလျက်ရာဟုချီမောရှိကိုပူဇော်ဖူးမြောမှလျှောကတော်ကြရတဲ့ပနာမကုသိုလ်ကစေတနာမိမိတို့မြို့ရွာအင်္ဂေဟာဝေယတနာသုံးပါးဆရာမိဘတကြီးရဝရကိုနေခြင်းလတွင်နှစ်စင်သာဝရ ဤယနေ့ကြအာဟုယသေစွာပြုစုလုပ်ကြွေးကြတဲ့နိပါတဒါနာထာဝရကုသိုလ်ကံစေတနာမိမိတို့မြို့ရွာသာသနာကိုစောင့်ကြတော်မူကြသည် တန်ဃာတော်ဘာဟုရှင်းကောင်းတို့နှင့်သာသနာနွယ်ဝင်သီလရှင်တို့အားမြဲမပြသင်္ကန်းချွာကြောင်ခြေလျာသောပြည့်ချီတို့ဖြင့်ထောက်ပံ့လှူဒါန်းနေကြတဲ့ဒါနကုသိုလ်ကံစေတနာဤကံမြင့်ကြောင်းတိုင်း၌25ကို 6လ2004ရက်နေ့အထိဟောပြီးသောတရားပွဲပေါင်း282ပွဲနေပွဲပေါင်း189ပွဲညပွဲပေါင်း93ပွဲဟောကြားသောဓမ္မဂတိကဆရာတော်ပေါင်း62ပါးဓမ္မဂတိက အတ္တမဗုဒ္ဓလူတော်ငွေ93,3250 600ကျန်နှင့် တရားယူအပ်စေဒေါ်လာ159လာလောလာလူကိုလူတန်းခြင်းဒါနကုသကစေတနာထိုမှာတပါနှစ်ပဲသောဘိုးဘွားများနှင့် အဖေဦးဝင်းတဲ့တစ်နှစ်တလာပြီအမေတော်စောကျွယ်ဆယ်နှစ်6လပြီတို့အာယေရှု၏သမီးမနွယ်နွယ်အိမ်မိသားစုတို့ကနဝကမဓမ္မပူဇာထိုးဖြင့်လူတန်းခြင်းဒါနကုသကစေတနာ တရားဝဲဖြစ်မြအောင်ဖပကရွှေဆောင်ကျူပညာရတဲ့ဝေယဝိစာတိလကုသိုလ်ကစေတနာလူအကြောင်းများကတရားနာခြင်း၈ပါးသီလယန္တိခြေနငါးပါးသီလဆောက်တည်ခြင်းသုံးရတဲ့သီလကုသိုလ်ကစေတနာဟောကြားသောတရားကိုနာယူခြင်းဓမ္မသဝနာကုသိုလ် တရားပွဲပြည့်စုံသည့်အခါလက်တွေရှုပွားအားထုတ်ကြရမယ်ဘာဝနာမယပုံညကရိယာကောင်းမှုစေတနာမိမိတို့ကုသိုလ်ကိုမျှဝေခြင်းပဋိဒါနာ သူတစ်ပါးကုသိုလ်ကိုသာဓုခေါ်ခြင်းပတ္တနုမောဒနာအစရှိသောကောင်းခြင်းမင်္ဂလာကုသိုလ်စေတနာတွေကြောင့်မိမိတို့မျိုးရွာသာသနာကိုစောင့်ကြတော်မူကြသည်အင်္ဂါတော်ဘာဝရှင်ကောင်းတို့နှင့်သာသနာနွယ်ဝင်သီလရှင်များ မြို့နေသူပေါင်းရွာနေသူပေါင်းအိမ်နေသူပေါင်းမြတ်မောက်တရားနာသူတော်ကောင်းတို့၏ကိုတွင်ကိုပါနထာနာတို့၌မကောင်းသောဘေးနှိဋ္ဌယံတွင်အန္တရခသိင်္ဂလွန်ငြိမ်ညဝေကွာကြ၍အသက်ရှင်နာခင်ဓမ္မချမ်းသာရင်စရှိသောဣဋ္ဌမင်္ဂလာကောင်းကျိုးဖြာပြာနှင့် မေဖို့နိဗ္ဗာန်ကိုလင်းမြန်စွာဆိုက်ရောက်မြမောက်ပြုလွယ်နိုင်ကြပါစေရှင်ဘုရားဝိတော်မြတ်သည်ဒုနာတိယေသန္တရာဝဒုက္ခပေရုမကင်းဝေးရမံ ယနိဗ္ဗာန်ကိုဤတန်တောင့်တလူလာကြ၍ဗုဒ္ဓမြတ်ဖရာပြညတ်ထားသောဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဗုဒ္ဓံ ဒိယပိဗုဒ္ဓံသရဏံဂစ္ဆာမိဒုတိယပိဓမ္မံသရဏံဂစ္ဆာမိဒုတိယပိသံဃံသရဏံဂစ္ဆာမိဒုတိယ တိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိဗုဒ္ဓယတနာဗုဒ္ဓယတနာကိုဝေယ စိကပါယိဖျာဓမ္မယတနာကိုယ်ွယ်ရာသုံးကစိကပါယိဖျာသံဃယတနာကိုယ်ွယ်ရာသုံးကစိကပါယိဖျာဤသို့အဖြစ် ကိုယ်ွယ်အားထားရာသရဏဂုံသုံးပါးနှင့်တကွာသက်သမုထိတ်လက်စသိမ့်လူငိမ့်နိုင်အောင်ခြင်းမမယ်ခိုးယူမူထိတ်လက်စသိမ့် လွန်ငြိမ်းနိုင်အောင်ကျင့်မမယ်မမြတ်ကျင့်ထိတ်လက်စသိမ့်လွန်ငြိမ်းနိုင်အောင်ကျင့်မမယ်လိညာမူထိတ်ဆိုလိုက်ကြမူရင်မူထိတ် ညစာစာထိန်ညစာစာထိန်မေတ္တာထိန်လူမြင့်ရှင်ပြောမူထိန်ရှင်ပြောမူထိန်မေတ္တာထိန်လူမြင့်မြင့်နေရာထိန်ဤသို့အဖြစ် ၈ပါးသီလကိုမြတ်စွာဘုရားဤသီလပါရမီတော်ဘာငါတော်တို့ဤသီလသိက္ခာကိုပူဇော်သောအဖြစ်၎င်းတရားဝဲပေါင်း282ပွဲဓမ္မဂတိက 62ပါးဓမ္မပူဇာ83သိန်း32,605ကျပ် USA ဒေါ်လာ159ဒေါ်လာတို့ကိုလူတိုင်းရသည့်ကံမြင်ကြောင်းတိုက် အလူရှင်များနှစ်ဖက်မိဘကိုးပွားများကိုဤစုသည်ဓမ္မပူဇာလူရှင်မလွယ်လွယ်အေးမိသားစုတော်ဤကုသိုလ်စေရနာကိုဂုံပြုသောအပြင်၎င်း ယူခြင်းသောသောပိပါဤရှင်ဖရာအပမဒေနအမ္ပါဒေထရှင်ဖရာကပျောက်ကိုမပျောက်သေးဘူးနော်ဟမ် န်းကြီးကဖြာပုံသွားတရားဟောတာဘိတတရားမတများပြားကြက်တိတ်နေတော့အာတနေ့ကဘန်ကာသွားဖွင့်လိုက်လို့ဘန်ကာ2နာရီလောက်လေမိတာချောင်းဆိုးတောက်တာလူမော်လာပြီးတော့စစ်ထုစစ်တိုက်လို့ခုတော့ကျွေးလေးပါလေးထွက်လာတော့ဒီတရားပွဲဟောနိုင်တယ်စောစောကဆိုရင်တော့ဒီတရားပွဲဟောဖို့တော့မလွယ်ဘူးလို့အောက်မြင်ရတယ် မောင်ကြောက်ခဲတို့ဟုတ်လားမောင်ကြောက်ခဲတို့ရှွန့်ပြက်သွားတာပေါ့နော်ဒီလိုပဲနေအဲကဲရှိစေတရားပွဲစားရအောင်သာသနာတော်2545ခုကောဇာတက္ကရီ1363ခုနှစ်ဥတုဝတ္တနာမူလရာသီတော်တလင်းလာဇံ9ရက်နေ့ည ရန်ကုန်မြို့ချမ်းကြောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလမ်းကမ်းမြင့်ကျောင်းတိုက်ဝယ်တရားပွဲပေါင်း282ပွဲဒီပွဲပေါင်းက189ပွဲညပွဲပေါင်းက93ပွဲဟောကြားသည့်ဓမ္မရိကဆရာတော်ရည်အတွက်က62ပါး ဓမ္မတိကများအားအလုံးရှုလူရှင်တို့ကလူတန်းညတိနဝကမ္မလူတော်ငွေပေါင်း83သိန်း32,605ကျာမိခံ၍စေဒေါ်လာ159ဒေါ်လာလူတန်းသည့်ကုသိုလ်မင်္ဂလာအပေါင်းပါလူရှင်တို့ရဲ့ကုသိုလ်မင်္ဂလာဝယ်ဟောကြားအပ်သည့်သောတန္တပိဋကအင်္ဂုတ္တရနိကေ ဓမ္မတပါဓမ္မပဒပါဠိတက္ကရာတို့တွင်လာရှိသည့်ဘာဟိယဓာရုရှိရိယသုတ်တံခောလက်ငုတ်ဖော်ယူပြီးနိဗ္ဗူတရားဒေသနာတော်ယနေ့ဘုန်းကြီးတို့ဟောတာကြည်ညိုကြမှာကလက်ငုတ်ဖော်ယူပြီးနိဗ္ဗူတရားပါတရားလည်း န်းကြီးတို့ငယ်ကြီးတောင်ကြီးကလေးဘဝကကစားကြတန်ကလေးတွေမြေထဲဖုန်နဲ့တဲထဲမှာမြုပ်အမောကလက်ရချီရဖြောက်ချလိုက်ကစားဘက်ကလေးကဘယ်နေရာရှိတယ်လို့တော့တတ်အပ်မသိဘူးဒါပေမဲ့လို့ရှိမဲ့ထင်တဲ့နေရာတန်လိုက်တုံးကလေးနဲ့ရှောက်ဝဲတဲ့အခါ ခုနကမြုပ်ထားတဲ့တန်လေးတွေပေါ်ရောက်သွားတော့ဖုန်နေသဲတွေမြေတွေဖုံးထားပေမဲ့တန်ကလေးတွေကချက်ကနဲ့ချက်ကနဲ့မြေသဲဖုန်တွေကို တိုးထွက်ပြီးတော့တန်လိုက်တုံးကိုကတ်တလုံးေတို့မြတ်မကုရောကောင်းတို့ဟာလည်းပဲအင်မတန်ကံကောင်းသဖြင့်ဘုရားငါးကျူကွင်းနဲ့အကောင်းဆုံးဗတ္တကဘာလူဖြစ်လာကြတာဟာပါရမီရှိလို့ပါ အဲဒါကြောင့်အတိတ်ကပါရမီလက်ငုပ်ကိုပိစုတ်ပါလို့အားနဲ့ခေါ်ထုတ်ပြီးတော့မဘုံနိဗ္ဗာန်အရယူရမှာမို့လက်ငုပ်ခေါ်ယူပြည်နေဘူးလို့နာမည်ပေးထားခြင်းဖြစ်ပါတယ်ထိုတရားမဟောကြားမီရှင်ကိုဤပလင်းနဲ့သာသနာမြေတခွင်တွင်သာသနာပြုခွင့်ရအောင်ကိုလလွယ်ဆလဘွား ခွာလက်နှလုံးပခုံးလက်နှသက်ဝါပတ်တော်ကစီနှစ်နဲ့လူဖြစ်အောင်ကြွေးမွေးလာခဲ့ရလို့ဤရှင်နှစ်နှစ်သားရွယ်ကဘဝတဘာပြောင်းသွားကွယ်လွန်သည့်အနန္တကျေးဇူးရှင်မြတ်မိခင်တော်တော်မေ ကာတွေသုံးငါသုံးတပါဘာဝခြင်းများဟောသင်္ကနဲ့ရှင်ဟပြုနေရလို့ကံမြေကြောင်းတိုက်ဓမ္မသဘင်သူတော်ရှင်တို့ဖူးမြင်ခွင့်ရသလိုအာယဝံမျောဖူးမျောခွင့်ရတော်မမူရှာသည့်မိခင်ကြီး25နှစ်တာကာလပရိယတ္တိဓမ္မတွေရွယ်ဆောင်လို့နှစ်ပေါင်း30ကျော်ကာလ ပฏิပတ်တိကျေစကားနိုပြေရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာမကြာပြည်တော်ရွာတိုင်းသားများနေယူရီးယားဂျပန်ကလာအမေရိကန်ကနေဒါနိုင်ငံများသို့မဟာတတိပဋ္ဌာန်တရားဟောကြားပေးလူနေတဲ့ရဲ့လို့ကံမြင်ကြောင်းတိုက်ဓမ္မသမင်သူတော်ရှင်တို့ဂုံယူခွင့်ရသလိုအာယဝံပြောဂုံယူ တော်မမူရှာသည့်မိခင်ကြီးသာတွေကျုံငါတို့တော်ဘာဟောကြားညွှန်ပြသည်မဟာတတိပဋ္ဌံတရားဓမ္မဟူသည်ကိုယနေ့ကမြင့်ကြောင့်ဓမ္မသဘင်သူတော်ရှင်တို့နာယူမသာအထုတ်ခွင့်ရသလိုသက္ကမိုင်မိနစ်ပိုင်းနာရီပိုင်းများဈာနာအထုတ်ရှုမှတ်ခွင့်ရတော်မမူရှာသည့်မိခင်ကြီး ဘက်တော်60သိခါတော်40တဝါအတွင်သာပင်ချင်းတပါးဤသာသနာတွင်အနိလူတငတိသိမ်မောင်း130ကျော်ကုသိုလ်မင်္ဂလာတော်တို့ကိုဘုန်းကြီးတို့ဘုဂိုလ်တိုင်းဖြူမြို့ပင်ရှင်လာပါစီသာသနာရေးတာဖွင့်လက်ခါဖြင့်ရလိမျက်နာလာလာသမျှယဟရှင်လူယောဂီသူတော်ပြုတို့အား ဝါတွင်3လတကုတလပေါင်း၄လရပောင်း120ကုသိုလ်ပြည့်အခမဲ့ဝင်ခြင်းမရှိမနက်စာနေ့ဇာမီရေရှိပစ္စည်းတော်ပြည့်လူတငတ25နှစ်ရာသီရောက်ခဲ့ပါပြီ အဲဒီစကန္တမယဟန္တမနေပြုလို့တဲ့ရှင်ရနပါသူတို့အားသင်္ကန်းတပိပရိကရာဝအထေပေလူကတာ25နှစ်ရာသီရောက်ခဲ့ပါပြီဖြူမျိုးလုံးဆိုင်ရာ900ကျော်သံဃာတော်တို့အားဝါစုပိစဝါစုလာပြီကျော်ရှင်ရနေ့ရောက်တိုင်းတစ်နှစ်တစ်ကြိမ် တကြိမ်တကြိမ်နဲ့တမောက်စွာတလဲထောပါစွာတလဲဥစွာတလဲယူစွာတလဲဟင်းလေးကွက်နဲ့တန်ငါပေါက်သာယရာမတရားရမသည်တသောင်းကျော်တာအထိလူတငယ်တာနှစ်ချက်ငါးနှစ်ရာသည်ရောက်ခဲ့ပါပြီဟေခုနောက်ပိုင်းနှစ်တွေမှာလူတွေရှိပွားရေးကြတဲ့ဆွန်လောင်းသူနဲ့တဖြင့်ဖြူမျိုးလွန်ဆိုင်ရာ900ကျော်တန်ငါတော်တို့အား မြန်မာလာဇန်၄ရက်နေ့ရောက်တိုင်းရောက်တိုင်းတလတစ်ချိန်တစ်ချိန်တစ်ချိန်လင်း၃လောင်းရော၄လောင်းကိုအာယုစွာလူတငတ24လရာသီရှိသွားပါပြီအခုလိုတရားဟောကြွတဲ့မြို့ရွာဒေသတွေမှာချက်မြုပ်ရွေမွေဆောင်ရပေးသူလွယ်ကူပါကမြို့လုံးကျွတ်တန်ငါဆွန်လောင်းငဲ့တာ16မြို့နယ်ရှိသွားပါပြီ မြမပြည်ရရသံဃာတရားကျော်စာသင်တိုက်တွေလက်လမီယာတထောင်တထောင်ကြလူဝဲတာကြောင်းမောင်းတရားကျော်သွားပါပြီရိတ်သားတွေတထောင်တထောင်ကြလူဝဲတာကြောင်းမောင်း60ကျော်သွားပါပြီအမေရိကရောက်ခြင်းကနယူချာချီပြည်နယ်မှာမြန်မာဗုဒ္ဓဘာသာဗျာတမဲတို့လို့ပထမအကြိမ်ကြငွေတသိ လွန်ခဲ့သော3လကျော်ကအမေရိကကိုရောရန်ကုန်မြို့ကြွလာတွင်ဒုတိယအကြိမ်ချမ်းဝေတသိမ့်အေးနှစ်လမပိုင်းပါဘူးဖះမပြီးမချစ်တနည်းတသိမ့်တသိမ့်ကြလူဖို့တာစုရည်ရွယ်ထားပါ အဲ့ဒါကိုစိတ်ဝင်စားတဲ့မန္တလေးမြို့63လ36လတကားကိုလဝင်းမပြုံးကြည်တို့ကဟာခရစ်ယာန်နိုင်ငံမှာမြန်မာဗုဒ္ဓဘာသာပင်ရတဲမဲ့ထို့တော့ဟေးဗုဒ္ဓဘာသာဝင်အများစုဟာကူညီပံ့ပိုးလှူဒါန်းတဲ့နဲ့တပည့်တော်တို့ကတော့တသိန်းတပရိထဲနဲ့မနိုင်ဘူးជីវိုင်းစီပိုင်းလူမှုရေးအိမ်တော်ရေးပညာရေးကျမ်းမာရေးအရှိကမတ္တိနေရလို့ တပည့်တော်လည်းနှစ်မပိုင်းပါဘူးလမပိုင်းပါဘူးတစ်နှစ်တစ်နှစ်တစ်သောင်းကြတလတလတစ်သောင်းကြတစ်သောင်းကြလူပိဟခြေဆိုပြီးတော့လူတာ7လရှိလို့တသိန်းတစ်သောင်းရှိသွားပါပြီအဲဒါနောက်ပိုင်းမှာအခုလိုပြောလို့စိတ်ဝင်စားလို့ဘုန်းကြီးတို့ညောင်ဦးမြို့မိထီလာမြို့အာပြီးတော့ဘုန်းကြီးတို့မန္တလေးမြို့မုံရွာမြို့ဖြူမြို့တို့ကအလုံးစုပေါင်းပြီးလူကြ ကြတာဟာတသိန်းခန့်တော့ရှိသွားပါပြီတဲ့အဲ့ဒါမြန်မာပြည်အတွက်အမေရိကကဘုန်းကြီးများတောင်းဝန်ပေးလိုက်လို့ဘုန်းကြီးတို့တရားဓမ္မများလည်းပဲအဲ့ဒီကုသိုလ်တော်အရယူသင့်တယ်လို့အသိပေးပါတယ် ကိုက်ရှိစေတဲ့အဲဒီလိုပဲအင်္ဂလန်ဂျပန်နိုင်ငံဘုန်းကြီးကျောင်းတွေမှာထိုက်တယ်လို့လူခဲ့တာယနေ့သိမ်းမောင်း130ကျော်သွားပါပြီထိုကုသိုလ်မင်္ဂလာတော်တွေကိုယနေ့ကံမြေချောင်းနိုင်ဓမ္မသမင်သူတော်ရှင်တို့သာဓုခေါ်ခွင့်ရသလိုအာယဝံမျောသာဓုခေါ်ခွင့်ရတော်မမူရှာသည့်မိခင်ကြီးသောမိခင် ရှိသည်မှာဘဝဤရှင်မြတ်ဝသင်္ကန်းနဲ့ရှင်ယဟန်ပြုတော်မူလို့သတ္တော်90ဝါရော30ရာဘဝနာထဇံလိုလေးပြိဖခင်ဤဥဓမိကထိုမိဘနှပြနဲ့ယနေ့တရားနာသူများဘုလူတို့ရဲ့မိခင်ဖခင်ဆွေချင်းမျိုးဆက်များနဲ့ မနှွယ်နှွယ်အေဤလန္တာကြည်စုရင်ဖခင်ကြီးဥဝင်တဲ့မိခင်ကြီးတော်စောကျွယ်တို့ကိုပရိမွေကနဥကယေရှုကစိတ်မျော၍တရားနာဖိတ်ခေါ်မိမာတာပိတရောဗုဒ္ဓသာဒေတိတံဓမ္မဒေသနာဇာတဌာနာ တဝါနာသူနန္တုဣဒမန္တပါမာတာပိတရောမိဘကျေးဇူးမြတ်မုကိုယေရှုကမျောလွန်တိတ်ပေါ်၍အိတော်လေတလူတိုင်းတလည်းရဲ့နေညာမမေဘဝင်ခွေလေနေ ရဏသိမေမမြင်အနာခောတိတာကြောင့်လူရွာပြေထားလိုက်ပါသွားတဲ့သာလာမြက်ပြောခမဲတော်မဲတော်များနဲ့အာလုံသောတရားနာသူများဘုလူတို့ဤမိခင်ဖခင်ဆွေစဉ်မျိုးဆက်များမနုနွယ်ဤမိသားစုတို့ဤနန္တကျေကျူရှင်ဖခင်ဤဦးဝဲနှင့်မိခင်ဤတော်စောကျွယ်တို့သည် ဣရမနမံဓမ္မရှိကြီးရိုက်ချော်တိဘုဖာနိပြုပြင်တဏ္ဍာရှင်နိပလင်မွေနံမဟာယံဂုံတိုင်းစံကြောင်းမြို့နယ်အောင်ချမ်းသာရက်ွယ်တိရိမင်္ဂလာလ ကံမြင်ကြောင်း၌ဓမ္မယုတ်ဓမ္မပိမံတော်အတွင်ရှိတော်ဇာတာဌာနာကမ္မတကဓမ္မတာကြောင့်ဖြစ်လျာယာသန္တရာဘဝဘုံဌာနရှိကအာဂနဝနာသမောင်တပါရှိရဏထား၍ ရွှင်အားဝမြောဖိတ်ခေါ်လေတံနာယံကြာယာခဏတော်နှင့်ဆောလင်မကြာလာရောက်ပါ၍ဗုဒ္ဓသာဘာဝရှင်မြတ်ဝတ္တငံဖြင့်တေလွမ်ချေယုံပလင်ဘုံဝဲညာဟုံပေါ်မြူတင်ထုရှသံသာယာဤ တိတံရှင်မင်းကိုဇာသဘောထား၍ဟောကြားတော်မူအပ်မှာပေသောဓမ္မဒေသနာသုံးပုံပိတကငါယနိကေကိုယ်သွေငါဓမ္မခန္ဓာ7400မှာပါဝင်သည်ဘာယတာရုစီရိယသုတ်တံခေါ်လက်ငုပ်ဖော်ယူပြိနေဘူးဆိုတဲ့ဓမ္မဒေသနာတော်ကို ဝန္တာအပြည့်ကလေးလာရောက်ခါနာကြနိုင်ရပါစေကုန်တတိဦးမချနဲ့ပါဗျာမထိုင်နဲ့ဤသို့မိဘဘိက္ခုသံကြားရတဲ့တရားနာသူတော်ကောင်းတို့အားလည်းပဲ မိဘနှစွန်းမမွေးဖွားဆင်းသက်လာသူတွေဖြစ်ကြလေသောကြောင့်လောကမှာလျောက်ကြပနယောက်ယူယူရနိုင်တယ်မယားမိမပနယောက်ယူယူရနိုင်တယ်သာသမီဘလောက်မွေးမွေးမွေးနိုင်တယ်ဒါပေမဲ့တရုတ်ကလားပုံနာမွ슬မိုင်အစ္စလာမ်ခရစ်ယာန်အမေရိကန်ယူရီးယားတရုတ်ကမ္ဘောဒီးယားလာဝဂျပန်နီပေါ်ပြင်သစ်အင်္ဂလန်အာရှအာဖရိကဥရောပအမေရိက ရှမ်းကချင်းကရင်ကရမွန်ရခိုင်မြန်မာတက်ရှိတတ္တဝါတိုင်းမှာအတကူတဘဝအမေဆိုတာတယောက်အဖေဆိုတာတယောက်သာရှိသင့်ပါတယ်မှန်ရလားမိသားဒါကြောင့်ရေးစားပြန်မရတဲ့မိဘနှပြရဲ့ကျေးဇူးကိုသိကြသမ်းမှာတတိယရှိစားကျင်နာကြွေလိုချင်တာပေလို့ မိဘကျေးဇူးတွေဆက်နိုင်ရပါစေဘဝရမပြောင်းသွားွယ်လွန်လင်းအေးတဲ့ကုလိုကုသိုလ်တွေပြုသားသူပေါ်ခြင်းမြဝေပြီးတော့နှထွေမိဘကျေးဇူးတော်နန္တတွေကိုဆက်ပေးနိုင်ရပါစေဘုန်းကြီးတို့ရာကုန်နမူနာယူတရားကအခုဒီမှာ ငါကြည်မင်းနာအုံမင်းနာလားငါနွယ်နွယ်အိမ်မိသားစုတို့ကအဲမိဘတွေဆုံးမပျက်စီးဒီမှာတဲ့အဲ့ဒါဘာဆိုသင်္ကန်းငထိန်သင်္ကန်းရတဲ့၆သောရှင်ပြရကသိမ့်မောင်းရာကျော်ရှိသွားပါဒါပေမဲ့လို့တဲ့အဲ့ဒါတရားနဲ့ကျေးဇူးဆမ်းမယ်ဆိုပြီးတော့အဲ့ဒါတရားဝဟီဓမ္မသဘင်မန္တတော်ကတသိမ့်ွယ်ပေးရပါပါ အဲဒီမှာသံဃာတစ်ထောင်ဆွလောင်းပြီးတော့မှ900 900ကြက်ကြီးလူတန်းနဲ့ လေညာတာကာလတရားနာလာတဲ့သူတော်စင်တွေအားဒီနေ့ဆန်း6တင်းကုန်6တင်းကုန်ဆိုပြီးတော့သတုရိတာချက်ကျွေးလှူဒါန်းပြီးတော့ဓမ္မဂရိက၄ပါးတစ်ပါးတစ်ပါးနဲ့တသိန်းကြတသိန်းကြဓမ္မပူဇာတို့ဖြင့်အေးအဲ့ဒါမိဘကျေးဇူးဆတ်တယ်တဲ့ဘုန်းကြီးတို့ဘန္နဝကုံဒေါသန်ွယ်မိသားစုလည်းပဲ တရားနာပရိသတ်တွေကိုတဲ့ ဘုန်းကြီးတို့ဓမ္မဒါနစာအုပ်များဝေငှပြီးတော့အဲ့ဒါတညတသိန်းတို့ဖြင့်ဓမ္မပူဇာပြုလုပ်ပြီးတော့မိဘကိုကျေးဇူးဆက်ကြပါတယ်ထို့အတူမိထီလာမြို့မန္တလေးမြို့တို့မှာလည်းပဲသီသမိဘကိုတရားပွဲနဲ့ကျေးဇူးဆက်တာတွေရှိပါတယ်။ကာယရှိပါစေတဲ့ယနေ့ဟောနာကြီးညိုကြမှာကပါတရားတို့လက်ငုပ် တာတဲ့ဒီအဲ့ဒီလက်ငုပ်ခေါ်ယူဖြစ်နေဘူးတရားကဘုန်းကြီးတို့အခြေခံသမိုင်းနဲ့ပြောရမယ်ဆိုရင်ဖြင့်ဝိပဿနာတရားအာထုတ်ထားတဲ့ပုဂ္ဂိုလ်များဟာဓမ္မတဖို့မရအောင်တော့နောက်အစစ်အဆက်ဆိုပြီးတော့အကျိုးတရားတွေအင်မတန်များပါတယ်တဲ့အေး အဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မများဝိပဿနာဓမ္မကိုမဖြစ်မနေကြိုးစားအားထုတ်စီလိုတဲ့ဆန္ဒနဲ့လက်ငုပ်ဖော်ယူပြီးနေဘူးလို့နာမည်ပေးထားခြင်းပဲဖြစ်ပါတယ် အဲဒီမှာပါလေယောဤကောစီဘိက္ခွေဘိက္ခုစရှိသည်ဖြင့်မြတ်စွာဘုရားကအာနာပါနာသတိဘိကဝေဘိက္ခုအနုယုတ်တော်ဧကသနေနိသိဏောဝသဗ္ဗသဝေခေပိတဝအရဟတံပပုနာတိတဲ့ ဝိပဿနာဓမ္မကျင့်သုံးပွားများအားထုတ်၍နေမယ်တွင်တဲ့အတိတ်ဘဝကပါရမီကုသိုလ်ခြေကံပါကတထိုင်တရ တလန်းတအိတ်အတွင်းမှာယဟန္တာဖြစ်နိုင်တယ်တဲ့ဒါကအတိတ်ဘဝကဒါနသီလသမထဝိပဿနာကုသိုလ်၄မျိုးပါတဲ့လူကုသိုလ်ဘယ်နှမျိုးတထာအသက်ကွန်တော် အဲဒီလိုမှတထိုင်တရားတလန်းတိုက်အတွင်မှာဉာဏ်မဖြစ်သေးဘူးဆိုရင်ဝိပဿနာယောဂတိမ်မြုပ်ပြောက်ွယ်မသွားသေးပါ ။ဘာဖြစ်မလဲမရဏကာလေသမ္မာတိတိဟောတိမရဏကာလေတိကနိကာလ၌သမ္မာတိတိသုတိသမ္မာတိတိဝေဒနာသမ္မာတိတိအရောဂသမ္မာတိတိဣရိယာပဋ္ဌသမ္မာတိတိခေါ်တဲ့သမ္မာတိတိလေးမျိုးတို့တယဟနာတိဟောတိမုတ်ချမသွေဖြစ်နိုင်ပါပေတည်း မတ်တေတဲ့တထိုင်နဲ့နဲ့သွားရည်ရခြင်းထိုင်ရည်အိတ်ချင်းတို့ဖြင့်နဲ့ယဟန္တာဖြစ်နိုင်တယ်အဲဒါလို့ယဟန္တာမဖြစ်နိုင်သေးဘူးဆိုရင်ဒီကနိကာလမှာဇုတိသမသီတိဝေဒနာသမသီတိရောဂသမသီတိဣရိယပထသမသီတိအဲ့ဒီ၄မျိုးတစ်မျိုးမျိုးနဲ့ဆိုပြီးတော့ယဟန္တာဖြစ်နိုင်တယ်တဲ့သမဆိုတာကတပြိုင်နဲ့လို့ဆိုပါတယ်တီတီကအုတ်ခေါင်းပြတ် ဥက္ခေါမြတ်တယ်ဆိုတာကိလေသာဥက္ခေါဆိုတဲ့အဝိဇ္ဇာအဲ့ဒါပြတ်ထန်တဲ့အသက်ထွက်ထန်တဲ့တပြိုင်နက်နေတာကိုတမသီသီလို့ခေါ်ပါတယ်ဘုန်းကြီးတို့တရားဒုက္ခလေးချလိုက်ရင်နဲ့အတန်ထွက်တာနဲ့ဖြာတာနဲ့တပြိုင်နက်နေသလိုပဲတဲ့ကိလေသာဥက္ခေါပြပြီးတော့ယဟနာဖြစ်တာနဲ့ပဂတိအသက်ထွက်တာနဲ့တပြိုင်နက်နေတာကိုတမသီသီလို့ခေါ်ပါတယ် တထာအသကုဏောတိဝါလောကိနိဗ္ဗဒိတဝဓမ္မဂတိကာတိဝဗုဒ္ဓသဇာယညသဇဓမ္မံဒီဓမ္မံသူနိတဝရာဓမ္မပုနာတိ အဲဒီလိုသီဃာနိကာလသမသီတိလေးမျိုးနဲ့ယဟန္တာမဖြစ်သေးဘူးဆိုရင်ဝိပဿနာအကျိုးအတိတ်မျိုးပြောက်ွယ်မသွားသေးပါဆက်လက်ရှင်သန်ကြီးထွားနေအောင်ပါပါတဲ့အေးဒါကြောင့်နဲ့ဒီဘဝမှာအထုရှုပွားလို့ယခုငါပြောခဲ့တဲ့တလန်တအိတ်တရတခုံအတွဲမာယာနာမဖြစ်သေးဘူးဒေဂာနိသမတီတီလေးမျိုးနဲ့ယဟန်နာမဖြစ်သေးဘူးဆိုရင်အေးဟို သေပြီးတဲ့အခါကျတော့နတ်ပြည်နတ်လောကမှာရောက်ပြီးတော့နှင်းမြန်စွာတရားရနိုင်ပါတယ်တဲ့ အေးအဲ့တော့ပါလေဟာလူပြည်လူလောကတောင်မှជីវွားရေးစီးပွားရေးတွေနဲ့တရားမိသည်သာကိုရောနတ်ပြည်နတ်လောကမှာအပျော်အပါးတွေနဲ့တရားသတိရနိုင်မှမလားလို့သောရကတက်ပေါ်ရာရှိပါအဲ့ဒီအခါမှာတဏ္ဍောဤဘေကဝေသတုပ္ပါရောသောသတ္တောခိပ္ပမေဝဝိသေတာဘာဂီဟောတိဟိ တရားရမယ်ဆိုတဲ့စကားမှန်လာပါပေ၏သောတို့လူပြေကတရားအထုတ်ရင်သေအောက်တဆုံးနတ်ပြည်ရောက်သွားသောပုဂ္ဂိုလ်သည် သတုပ္ပါတော်မိမိနတ္တနာသမီးဖြစ်ရခြင်းဆိုတဲ့သတိဖြစ်ပေါ်ခြင်းသည်ဓာနောနေတော်နေသည်ဤနောက်ကြသောကြသည်ဤခိပမေဝလင်းမြန်စွာသာလေဝိသေသာပါဂီထုမြတ်သောတရားကိုရခြင်းအဖို့ရှိသည်ဟောဒီမုတ်ချမသွေဖြစ်နိုင်ပါပေတည်း လူပြေမှာသတ္တေရှာမဘုံနိဗ္ဗာန်နေဟမရသေးရင်ဝိပဿနာအကျိုးကတိမ်မြုပ်ပြောက်ွယ်မသွားသေးပါဒီတရားရှုမှရင်သေအောက်ခြေဆုံးနတ်ပြေအိဗေကတော့တရားအမတ်နဲ့သေအောက်ခြေဆုံးနတ်ပြေတဲ့တရားအထုတ်ရင်သေရင်မပါလေအဲအောက်ခြေဆုံး အေးအောက်တိဆုံနတ်ပြည်တဲ့ဗျာအဲတော့နတ်ပြည်ရောက်တဲ့အခါကျတော့ကနတ်ရှိချိန်ခံစားလို့တရားမြတ်မေ့လေမလားဆိုရင်မိမိနာသနာသမီးဖြစ်ရတယ်ဆိုတဲ့အသိကနောက်ကြလေဤတရားကလင်မြန်စွာရပါတဲ့သဘောပေါက်တယ်နော်တရောဝိဒါရော အဲ့ဒီလိုနတ်ပြည်နာလောကမှာရောက်လို့တရားမရချိုယွင်တိမ့်မသွားအောင်မယ်ဆိုရင်ဝိပဿနာတရားကပျောက်ကွယ်မသွားသေးပါဗုဒ္ဓနာနုပါတိပိဋကဘောဓိနံပါပုနာတိဗုဒ္ဓနာမယရှင်တို့ရဲ့နုပါတိမပွင့်ပေါ်တဲ့အခါ၌သောတော်လူပြေကတရားအတုခသောပုဂ္ဂိုလ်သည်ပိဋကဘောဓိလေးသစ္စာကမုံကိုင်ကို အဆုံးအတိုင်းမြေချင်းနဲ့လက်ချွေကတကယ်သိနိုင်တဲ့ပိဋကဘောဓိညာသို့တမ္ပါပုနာတိကောက်စွာမသွေ ရောက်ရှိနိုင်ပါ၏တည်းရှိကပြောခဲ့ပြီးသောအကျိုးတရားများမခံစားရသေးဘူးဆိုရင်ဝိပဿနာအကျိုးဟာတိမ်မြုပ်ပြောက်ွယ်မသွားသေးပါ အေးဘုရားမပွင့်တဲ့ခေတ်လူဖြစ်ရင်နဲ့အေးအလုံးလို့ဆိုပြီးသစ္စာလေးပါးတရားသိတဲ့ပိစေကဗုဒ္ဓဖြစ်နိုင်တယ်။ဘာဖြစ်နိုင်ပါလိမ့်။တရောဝိဒါနောတဲ့အဲ့ဒီလိုပိစေကဗုဒ္ဓမဖြစ်ပဲတိမ်လွယ်ချွတ်ချော်သွားအောင်မယ်ဆိုပါလေ။အေးနောက်အခါကျတော့ဘုန်းကြီးတို့ဘုရားတချူချူပွင့်တဲ့လက်ထက်မှာ ဒ္ဓနာသမုဂိဘဝေပါယထေရာချရောထေရာရယောဝိယရတံပပုနာတိဗုဒ္ဓနာမြတ်စွာဘုရား၏သမုဂိဘဝေလက်မျက်မှောက်တော်ထင်ရှားလက်ထက်တော်ခါမြ၌ပါယထေရာရယောဝိယပါယမထေခဲ့သောတဲ့ဗျာဟော အရဟတကိလေသာကင်းပြအရဟတဘုသို့ပါပုနာတိကောင်းစွာမသွေရောက်ရှိနိုင်ပါပေတည်း ရှေးဘုရားလက်ထက်တဆူကအထုတ်ခဲ့တဲ့တရားအဲဒီတော့ကတော့ဓမ္မတဘူရခြင်းရဟာမရသေးဘူးပဆိုရင်ဒီကနေ့ဓမ္မဒီဒီ၃မျိုးနဲ့တရားရဟာမရသေးဘူးပဆိုရင်နဲ့နတ်ပြည်နတ်လောကမှာတဲ့နတ်သားနတ်သမီးဖြစ်ပြီးတော့လင်းမြန်စွာတရားရအဲဒီလိုမရသေးဘူးပဆိုရင်မရမပွင့်တဲ့သာသနာ့ဘခေအခါမှာ ပိစိကဗုဒ္ဓဖြစ်နိုင်တယ်အဲဒါလိုမရသေးဘူးပါဖြင့်နောက်ပိယတဆူကြတော့လွယ်လွယ်ကူကူနဲ့ခိဗ္ဗဘိညာအဘိညာတို့တွင်နဲ့လင်းမြန်သောအဘိညာရှိသည်အဲ့ဒါဘာယမထီခဲ့သို့ဆိုပြီးတော့တရားရနိုင်တယ်ဟုတ်ပါလားဒိုင်းဆိုလိုက်တထိုင်အတွင်းအပေကင်း ဖြစ်ခြင်းယဟန္တာဖြစ်ခြင်းယဟန္တာတထိုင်အတွင်အပေကင်းဖြစ်ခြင်းယဟန္တာဖြစ်ခြင်းယဟန္တာတရားအတွင်ဆိုလိုက်အပေကင်းဖြစ်ခြင်းယဟန္တာတရားအတွင်တလန်းအတွင် တလအတွင်ဒိအိအတွင်အေးနောက်တစ်ခုကကကတတလို့ပြောရမှာပဲဝဂလိမထေရိုးကြတော့တောင်မောဟခုံချလိုက်တဲ့အခါမှာ မြေပြင်လည်းပဲခြေနဲ့ထိရောရဟနာဖြစ်သွားတယ်။ဒါကြောင့်တခုံအတွင်းတခုံအတွင်းအပယ်ကင်းဖြစ်ခြင်းလာတာပြအာရကြီးအသိကောင်းတယ်ဟုတ်ပါလားအေးအဲ့ဒါလိုမှမဟုတ်သေးဘူးဆိုရင်ဖြင့် ဝိပဿနာအကျိုးကတိမ်မြုပ်မသွားသေးဘူးတို့လောကပြောပြောရရင်ရွှေနဲ့တူတယ်တဲ့အဲ့တော့လက်ကောက်လှုပ်ထားတဲ့ရွှေမကြိုက်လို့အေးဖြော် ရွှေဘဝကပြောင်းသလားဗျလက်စွပ်လှုပ်ထားတဲ့ရွှေမကြိုက်လို့အေးဖြော်ရွှေဘဝကပြောင်းသလားအေးဒါကြောင့်လက်ကြောင်းအိမ်စသည်ပင်မှာမိလောင်ရသောသာအုပ် အသားတွေဟာမိသွေးတုံးဘဝအုံးမကဘဝပြာဘဝပြောင်းသွားကြတယ်ရွှေကတော့အဲဒါကြောင့်ဝိပဿနာတရားကနိဗ္ဗာန်ကိုမရောက်ရောက်အောင်ကိုပို့မှာတဲ့ မလုပ်တဲ့သူတဲ့အာကြည့်တဲ့အကုသိုလ်ကံဖိသီးလို့ရှင်မြုပ်သွားတယ်မြုပ်သွားပြီးနောက်တခါအကျိုးပေးဖို့လာတယ်ဖိတယ်မြုပ်သွားတယ်နောက်ဆုံးကျတော့နိဗ္ဗာန်ရောက်မှကိုသူကဥတ္တဝံကြည်ပါတယ်တဲ့ဒါကြောင့်ဒေဂာနိမာဒေဂာနိမာယဟန္တာယဟန္တာမန်စွာဖြစ်နိုင်တာဒေဂာနိမာဒေဂာနိမာယဟန္တာ ဖြစ်နိုင်တာအေးအဲ့ဒီမှာသမတိတိဆိုတာ၄မျိုးထကရာတစောင်းက၃မျိုးပြပါတယ်ရှုတိသမတိတိဆိုတာသက်လက်ထွက်ရောကိလေသာလည်းကုန်ကိလေသာခေါင်းပြတ်တာဖို့တပြိုင်နက်နေတာ ဒါယာနာဖြစ်သွားတာဝေဒနာသမတိတိဆိုတာကပုဏ္ဏထုံခြင်းကြိုက်ခရယလိတိကြပြီအဲ့ဒီဝေဒနာကိုရှုမှတ်တော့ဝေဒနာလည်းပြောက်ဗရာတပုနိဗ္ဗာန်လည်းရောက်တာကိုဝေဒနာသမတိနောက်ရောဂသမတိတိတဲ့ဟောအနာယောဂါတွေဖြစ်ပွားလာတဲ့ဆိုရင်အဲ့ဒါရှုမှတ်လို့အနာယောဂါလည်းပြောက်ယဟန္တာအဖြစ်ကိုရောက်တာရောဂသမတိတိနောက်တစ်ခုနေအဖြစ်ဣရိယာပဒသမတိတိဆိုတာက ထိုင်နှုံးမှာရှုမှတ်တဲ့အခါအထိုင်လည်းဖြတ်လိုက်ရောယဟန္တာဖြစ်တာကိုဣရိယာပဋ္ဌသမသီတိလို့ခေါ်ပါတယ်အဲ့ဒါကြောင့်ဒေဂာနိမဒေဂာနိမအေးအဲ့လိုမဟုတ်သေးရင် နဲ့လူပြည်ကတရားမရရင်နတ်ပြည်နာလောကမှာသွားပြီးတော့တရားရနိုင်တယ်ဆိုလိုက်နတ်စည်းစိမ်များခံစံစာပျော်ပါထက်၌ရွာနတ်စည်းစိမ်များခံစံစာပျော်ပါထက်၌ရွာ ပြောညာမြတ်တရားရညာလွယ်ကူစွာသို့ပင်ပြောညာမြတ်တရားရညာလွယ်ကူစွာအဲ့ဒါတော့ဘုန်းကြီးတို့အဲဟိုသမဏဟိုထုဆိုတဲ့အဲ့ဒါမဂ္ဂင်၈တန်ယထပြမှာ နတ်ပြည်နတ်လောကရောက်တဲ့အခါလွယ်ကူသောအသိဉာဏ်ဖြင့်လင်းမြန်စွာတရားရပါတယ်။ခိုင်းဆိုသာသနာပင်မတွေ့လင်းဉာဏ်ရှင်ပစ္စေကသာသနာပင်မတွေ့လင်းဉာဏ်ရှင်ပစ္စေက ဘုရားမပွင့်တဲ့ခေတ်လူပြစ်တာတောင်မှတဲ့ဝိပဿနာအထုတ်ထားတဲ့လူကအရှုံးမရှိဘူးဘယ်လိုကျင့်ဘယ်လိုကြံဘယ်လိုအထုတ်လို့သူ့ကိုမပြောရဘဲနဲ့ဘိုးအတိတ်ဘဝကအထုတ်ခဲ့တဲ့တရားတွေဟာပေါ်လွင်ထင်ရှားပြီးတော့ပိဋကဘောဓိဉာဏ်နဲ့ပိဋကဗုဒ္ဓဖြစ်နိုင်တယ်တဲ့ဆိုလိုက်နောက်ဆုံးကြတော့တဲ့သာသနာ့ဖြင့်လူဖြစ်စဉ် ဖြစ်ခြင်းအရိယသာသနာတွင်လူဖြစ်ခြင်းဖြစ်ခြင်းအရိယသေဘာဟိယပမာပြမัจจတရားနာသေဘာဟိယပမာပြမัจจတရားနာ ကိုင်နောက်ဆုံးတော်ဝိပဿနာကနိဗ္ဗာန်ကိုမရောက်ရအောင်ပို့တယ်လို့အချင်းချင်းမှတ်ထားပါအဲ့ဒီမှာဇာသွားပြီးပြောရရင်တော့ကြားလိမ့်မယ်အခုကတော့လမ်းကိုခေါ်ယူပြိနေဘူးဆိုတဲ့အတိုင်းဘာကြီးကဓာတုစီရိယသုတ်တန်ဒေသနာကိုဘုန်းကြီးတို့ပြောမှာ အဲ့တော့သမိုင်းသင်္ကဘုန်းကြီးတို့ကသဗ္ဗဗေယသာသနာနောက်ပိုင်းယဟန်သာမဏေများနဲ့လူတကာဓမ္မများဟာအကျင့်ပြက်လာကြတယ်တဲ့အေးမြတ်စွာဘုရားခွင့်မပြုတဲ့ဝိနည်း အေးအဲ့ဒါတွေနဲ့တပီကိုကြိုက်တယ်လို့ရေးပြီးတော့ဒါလှုပ်ချင်ရည်ရှောက်ပြီးတော့လှုပ်ကြအခုကအနိစ္စပြောရရင်တော့ဖြင့်ဘေဒနာတိုက်တိုက်ရဲ့ရေရရာတစ်လုံးနှလုံးသုံးလုံးဒီပေးကြတာမျိုးဖြစ်မှာမို့ဟေးအဲ့ဒီခါကျတော့မှတဲ့ကိုရောခုနှစ်ပါးဟာတို့သာသနာတော်ဒီ ဆုပ်ယုပ်ပြပြနေပါပေါ့လားတို့သမိုင်းတစ်ထူမပဲလို့ဗျာခုနပါတိုင်ပင်စည်းဝေးညီညွတ်ပြီးတော့မှပုပ်ပါတောင်ခပြကဲ့သို့အတက်ခက်လာတဲ့တောင်ဘွားတော့ထမ်းကျင့်လေကားလို့စာကသုံးပါတယ်အဲဘုန်းကြီးတို့ကတော့ဇလန်နာအောင်အညောင်မုတ်စိတ်တဲ့ဘွယ်တောင်မောကတင့်မြင့်ကြီးကြအဲ့ဒါကိုဆွဲပြီးတော့မှကိုတော်ခုနပါတက်သွားကြ အပေါ်ရောက်တော့ကိုယ်နဲ့အသက်ငက်ွက်တဲ့ပုဂ္ဂိုလ်တွေဟောဒီွယ်ကျိုးနဲ့ပြန်ဆင်းနိုင်တယ်စိန်ခေါ်လိုက်တာဘာလို့လိုက်တာစိန်ခေါ်လိုက်တာအဲစိန်ခေါ်လိုက်တဲ့အခါကျတော့ဟိုကပါလေရှုညာမကြနောက်ကြနေမဲ့အတူတူပဲသူလည်းလူွယ် ရလို့မှကိုမရလေတယ်များတယ်အာနဲ့ရှက်စပွဲတရားရှူရင်မရင်သေးမယ်ဝရိယတော့မလျှော့ပါတဲ့အသွေးအသာကုန်သွားစေကွယ်အမှဆွဲအောင်ဝဲခံရမယ်သမဏိစိတ်ဓာတ်နဲ့သူလဲလူကိုလဲလူဘာကြောင့်အောက်ရှင်းရမှလဲဆိုပြီးတော့သဘောတူဖြင့်ຫນွယ်ချိုးကိုဖြုတ်ချလိုက်တာ အဲသူတို့ရှင်းလို့ရသေးလားအဲ့တော့တောင်မော်ရှိ ကိုရောခုနှစ်ပါးတို့ရဲ့အသက်ဟာဘလောက်သာကြာတော့တော့ဓမင်းအသက်အဲခုနှစ်ရက်ဘာကြောင့်တော့ရဟန်းကောင်းတွေဆိုတော့ခေါက်ဆွဲတုတ်တို့ဟုတ်လားမုံရင်းငါတုတ်တို့ဘီစကိထုတ်တို့ပါပါမလားအဲပါဘူးဗျဒါကြောင့်ဓမင်းအသက်ခုနှစ်ရက်အရာအဲ့ဒီမှာကိုရောတွေအားလုံးခုနှစ်ရက်တာရှိ ခုနှစ်ရက်တာရှိတဲ့အခါမထေကြီးရှိကတ်တဲ့အချိန်အေးဆုံးကလည်းသူတို့မကြွရတော့ဘူးပြိတ္တာဒါကြောင့်ဒီမြင့်အချိန်မှာနှစ်ပါးမဆုံးစရာတို့တဲ့တာမဏိရှိမြင့်တဲ့ဘဝအဘိဓမ္မာအိတ်ချင်းဆိုတာကိုပယ်ဖြောက်ပြီးတော့သွားရထိုင်ဣရိယာပုသုံးမျိုးနဲ့အထုတ်တော်မူကြ အာထုတော်မူကြတဲ့အခါကျတော့ခြေဆုံးမထေကမကသိတ္တိဇာနယဟနာဖြစ်တော်မူပါတယ်အဲ့ဒါနဲ့မြောက်ကျုံးကဆွန့်ခံပြီးတော့ကြံတဲ့ကိုတော်6ပါးချွေးတယ်မစားပါဘူးရှင်မရတို့လိုကိုယ်စွမ်းအားနဲ့ရတဲ့စွမ်းကုန်မှစားမယ် ဒါနဲ့ပယ်လိုက်ကြတော့ယဟန္တာမထေရကြီးလည်းတင့်တော်ရသွားဒုတိယရက်ကြတော့ကြီးဆုံးမှာဒုတိယကြီးဆုံးမှာထေက မကသိဋ္ဌိဇာနဲ့အနာဂံဖြစ်တော်မူပါတယ် သူလည်းပဲမြောက်ကျွန်းကဆုံးတကုနဲ့ခံယူပြီးတော့ကြံတဲ့ကိုတော်၅ပါးကြွေးတယ်စားမယ်ထင်လားပြိတ္တာမစားလို့လားစားတာပေါ့တဲ့အ ਨੇ စု3ရက်ခန့်2ရက်ကျော်3ရက်တော့ရှိသွားပြီ အေးဒါပေမဲ့လို့ပထမပုဂ္ဂိုလ်ဤဆွမ်းကိုမစဒုတိယပုဂ္ဂိုလ်ဆွမ်းကိုစရင်တပိတော်တို့တမိုင်း၍တင်တော့မှာပေါ့ရှင်မြတ်တို့လိုကိုယ်ပိုင်ဆွမ်းဤနဲ့ရတဲ့ဆွမ်းကိုမစကြပဲပဲ့လိုက်ကြ အဲအဲ့တော့အနာဂတ်ပုဂ္ဂိုလ်ကြီးလည်းအိမ်ချမ်းရသွားတော့ကြံတဲ့ပုဂ္ဂိုလ်ဘယ်နှပါအဲ့ဒီ၅ပါးမှာတော့ဘာတရားမှာအဲမတရားဘုရားသောတာပတိမေဘုဒ္ဓရာမိမေဘုနာမိမေဘုရတ္တမေဘုမရချပါဘူး ခုနှစ်ရက်သာတော့ပြီးတော့နလငါလာကြိုးစားပွားများအထုတ်ချတဲ့ဝိပဿနာတရားပဲသူတို့ရှိရ။ဘာမဲ့ဘာဘုံမမတိပဲနဲ့ဓမေအသက်ခုနှစ်ရက်ပြည့်ချမ်းတဲ့ကိုတော်၅ပါးလေပြန်တော်မူကြတယ်တဲ့။အဲ့တော့အရာစကားနဲ့ပြောရင်တရားကိုသိအောင်အထုတ်ထားဘယ်လိုပါလဲ။ တရားကိုသိအောင်အားထုတ်တာတို့မျက်မှောက်ပရိသတ်တို့အဲ့ဒီလိုသိအောင်အားမထုတ်ကြပါနဲ့နော်ဘုန်းကြီးကတစီကြောက်တတ်တယ်သိရင်လေးစားရကဟောဒီတောက်ရကဟောဒီလေးအားထုတ်ပါဟုတ်လားဘယ်လိုအားထုတ်တယ်သိအောင်သိအောင်ကိုအားထုတ်တာတဲ့ဗျာဟောအဲ့ဒါနဲ့ပရိသတ်ရေဗုဒ္ဓံတရာ သမဘုရားနဲ့ဂေါရမဘုရားနတ်သူတို့ရဲ့စကြဆင်းရဲတဲ့ငွဲတည်တဲ့နှုံချတဲ့အောက်တန်းကြတဲ့ဘဝဘယ်တော့မှမဖြစ်ရနူရဝရကျိုးတဲ့ကံနဲ့အားတဲ့ပင်နဲ့ဆွနဲ့ဘဝဘယ်တော့မှမဖြစ်ရဘူးပဲ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 မြေကြီးဗလားဘုရားနတ်စုစာကြမှာမြေကြီးတေယူဇနာတဲ့ဗျဟောတေယူဇနာဆိုတာအင်္ဂလန်ရှင်သာရိနိနဲ့14မှတ်ဝန်းကျင်ရှိတယ်တော့အဲရှင်းမှန်ဝန်းကျင်ရှိတယ်ပါဠိရှင်သာရိနိနဲ့14မှတ်ဝန်းကျင်ရှိတယ်အဲတော့တဲ့ 8မိုင်နဲ့14မိုင်ဆိုတာလည်းပဲအော်တိုမက်တစ်ဖြစ်လာတာမဟုတ်ဘူးအဲနှစ်တရားနေမှတလဲမှနှစ်တရားနေမှတလဲမှနှစ်တရားနေမှတလဲမှအဲဒီလိုကျွတ်တက်အဲတော့တဲ့ဒီကိုယ်တော်၅ပါးရဲ့ဘဝဟာတဘဝအသက်တရားနဲ့တွက်အောင်တော့ရေတွက်နိုင်မလား အဲ့ဒီလိုမရည်တွက်နိုင်တဲ့ဘဝပေါင်းများစွာမှာသူဆင်းရဲတဲ့ဘဝမွဲတည်တဲ့ဘဝနှုတ်ကြတဲ့ဘဝအောက်တန်းကြတဲ့ဘဝမပြေရဘူးဘယ်ကုသိုလ်ကြောင့်ဝိပဿနာဂိုင်းဝိပဿနာကုသိုလ်ကြောင့်လူတဲ့ဝါဒကြိုးတဲ့ကံနဲ့အတဲ့ပင်နဲ့ဆွန့်တဲ့ဘဝမဖြစ်ရဘူးဘယ်ကုသိုလ်ကြောင့်အဲ့ဒီလိုနဲ့နေပြီးတော့အမကံဘုဒ္ဓပါရီ န်းကြီးတို့ရဲ့ဂေါတမမြတ်စွာဘုရားလက်ထက်ဘာသာကကဘာလေးစုမြောက်ဘုရားလက်ထက်ရောက်ကြပါစို့ အဲဒီလိုရောက်လာတဲ့အခါကတ္တဝဘုရားသာသနာနောက်ပိုင်းကတောင်ပေါ်မှာနေလာငါလာကျိုးစားအထုတ်တော်မူတဲ့ယဟန်တော်၅ပါးမှာဧကောသဗ္ဗယောပရိပါဒကောဧကောတဘောမလပုဒ္ဒောဧကောပုဂ္ဂုတတိဧကောကုမာရကတဘောဧကောဘိုင်ယဓာရုစီယောတိပါဒကောဧကောတဘောမလပုဒ္ဒောဧကောပုဂ္ဂုတတိဧကောကုမာရကတဘောဧကောဘိုင်ယဓာရု ရှိရောတိတဲ့ ကာသဗဗယသာသနာနောက်ပိုင်းကတောင်မောတက်တရားကျင့်ခဲ့တဲ့ယဟန်တော်၅ပါးသည်ဂေါတမဗယလက်ထက်တော်ရောက်တဲ့အခါတပါးကသပိယအမည်နဲ့ပရပိုက်ဖြစ်ပါတယ်တပါးကဓပ္ပဆိုတဲ့အမည်နဲ့လူဖြစ်ပါတယ်တပါးကပုဂ္ဂိုလ်သားတိဆိုတဲ့အမည်နဲ့တက္ကသိုလ်ပြီးမှဘယင်ဖြစ်ပါတယ်တပါးကတဲ့ကုမာရကတ္တပဆိုတဲ့အမည်နဲ့ဖြစ်ပါတယ်တပါးကဒါပါ ရိယဓာတုစိရိယအမည်နဲ့ဖြစ်လာပါတယ်ကိုရောဘဏပါအဲ့ဒီတော့ခုနကဒုတိယအကြီးဆုံးမထေက မက္ကသိတိဇာနဲ့အနာဂံဖြစ်တယ်။အဲသူလည်းပဲဘဝတတလျောသွားသိပြီးတော့ဟိုးသုဒ္ဓဝါသဘုံမှာအနာဂံသွားဖြစ်တယ်။အနာဂံမြမာကြီး အဲ့တော့ငါနဲ့တရားအထုဖို့အထုဘက်ကိုတော့ခုနှစ်ပါးဘယ်မြဖြစ်ကုန်မလိမ့်မလဲလို့မျော်ရည်ကြည့်ရှုတဲ့အခါမှာအေးအကြီးဆုံးမထေမြတ်ကတော့အရာပြိဋိဘံစံဘဝငြိမ်သွားပြီဘဝဇတ်သိမ့်သွားပြီပေါ့မှန်ရလားအဲ သူကတော့ဒီမှာသုဒ္ဓဝါသဘုံမှာနာဂံဖြစ်တယ်။ဉာဏ်ငါးပါးတော့ခုနကသဗိယပရပိုက်တဗမလဗုဒ္ဓပုဂ္ဂုသတိကုမာရကတ္တဝပါယအတာရူစီယရဲ့လို့ဖြစ်တာမြင်တယ်။ အဲလိုမြင်တဲ့အခါငါဘာကူညီများပေးတယ်လဲကြည့်လိုက်တော့ဓမ္မဆိုတဲ့ပုဂ္ဂိုလ်လေးကခုနှစ်နှစ်သားနဲ့ရဟန္တာဖြစ်သွားတယ်ကူညီပေးကြမလို့ပုဂ္ဂိုလ်တတိဆိုတဲ့ဘယင်ကလည်းပဲဗိမသာရကဘုရားတရားသံဃာကုံတွေကိုလက်ဆောင်ပြန်လိုက်တဲ့အခါသာဝေကညာနေဖြစ်ပွားပြီးတော့ယဟန်ပြုဘုရားရှိရလားဓာတ်ကြောင့်ဗတ္တရားနာရတဲ့သူလည်းပဲအနာဂတ်ဖြစ်သွားပြီကျန်တဲ့၃ပါး အရိမသပိယပရပိုက်ကိုတော့ပြတနာ20သို့မဟုတ်ရင်လည်းဇဂတာ20တို့ဖြင့်မြတ်စွာဘုရားထံသွားပြီးတော့မေးပါမြတ်စွာဘုရားပြေကြတဲ့ပြေကိုကုံရံပြုပြီးတော့ဝိပဿနာရှုပါအဲ့ဒါနဲ့မြတ်စွာဘုရားဓမ္မေဘုရားပေးခဲ့တဲ့အဖြေအတိုင်းဆိုပြီးတော့ကုံရမြေဝိပဿနာရှုတော်မူလိုက်တဲ့ယဟန္တာဖြစ်သွားပါတယ်သဗ္ဗိယပါရပိုက်ပါဖြစ်သွားတယ် နောက်တခုကုမာရကတ္တပအဲဒီကုမာရကတ္တပကြတော့ဘုန်းကအနာဂပြမကြီးကဝမိကသုတ်တာဆိုတဲ့ဥပမာတစ်ချက်၅မျိုး ရာ15မျိုးနဲ့ဖွက်ပြီးတော့ဘုရားထံသွားပြီးတော့အဖြေရှာဘုရားပြောတဲ့အတိုင်းဆိုပြီးတော့ရှုမှတ်ပွားများအားထုတ်ပါမှားလိုက်လို့ဗာမိကသုတ်တန်ကြီးရဲ့အမေဖြေတို့ဖြင့်ဟောကုမာရကတ္တပယဟန်တော်သည်အာသောကင်းဝါယဟနာဖြစ်တော်မူတယ်ဘာဖြစ်သွားအခုကြည့်ဇာနာကဘာယီယဒါရုစိရိယာ ဘာယိယကတော့ဘာယိယတိုင်းမှာမွေးပွားလို့သူ့ကိုဘာယိယဒါဘာယိယလို့ခေါ်တယ်။ဘုန်းကြီးတို့ဖြူမှသာသနာပြုတော့ဖြူเสียတော်လို့အဲ့ဒါလို့ပြောကြတယ်လို့ဘာယိယတိုင်းမှာမွေးပါလို့ဘာယိယဒါရုစီရိယာဆိုတဲ့နေရာကြတော့မယိုးရွက်တွေကိုပစိုးအဝတ်သက်ပွဲဝတ်လို့လည်းခေါ်ပါတယ်။နောက်တစ်ခုဓာတုဆိုတာပြင်းများရှိတာဆိုတာပစိုးဣယဆိုတာကရှိသူဓာတုရှိရိယဆိုတာတဲ့ သစ်သားပြင်းချက်ကလေးတွေကိုအောက်ပိုင်းအဆက်လုံးအောင်လွယ်ချိုးနဲ့ပြီးပြီးတော့ပစိုးလိုဝတ်တဲ့ပုဂ္ဂိုလ်လို့ဒီလိုလဲအဓိပ္ပာယ်ရပါခိုင်ရှိစီအဲ့တော့အခု9ယောက်ထဲကပါဟိယတယောက်ပဲကျန်တယ်အဲ့တော့ပါဟိယတိုင်းမှာသူဖြစ်သူဖြစ်တဲ့အချိန်ခါကာလကြတော့ပြိဿရေသင်္ဘောခရီးနဲ့ကုံကူးသွားတဲ့အခါမှာ မိုးသက်လေးပြင်းကြပြီးတော့သူတို့ရှိလာတဲ့သင်္ဘောကြီးဟာပျက်စီးပါအဲလိုပျက်စီးတော့ခြားခြားသောရာပေါင်းများစွာ လူတွေတော့ဖြင့်ငါလိတ်မကမွေကင်းသန်းတို့ရဲ့အစာဖြစ်ကုန်ကြဟောဒီဘာကြီးဟာဆိုတဲ့တယောက်ကတော့ဖြင့်ငါလိတ်မကမွေကင်းသန်းတို့သူ့ကိုမကိုက်စားနိုင် ။ဘာကြောင့်လဲအတိတ်ဘဝကအထုတ်ခဲ့တဲ့ဝိပဿနာ။နောင်အာထုတ်မဲ့ဝိပဿနာအဲ့ဒီနှစ်ခုကညှက်ပြီးတော့သူ့ကိုအကျိုးပေးတာတဲ့။ကြည်သာဝိပဿနာတရားများအင်မတန်မှအာကိုတိုက်တယ်။မှန်ရလား။အတိတ်ကအာထုတ်ခဲ့တဲ့တရားနောင်အာထုတ်မဲ့တရားအဲ့ဒါမျိုးတွေရှိ။တို့တန်ခိစ္စသာမဏေအလောင်းကြီးအမေပိုက်ခဲမှာတဏှတိရဲ့နဲ့အမေသုံးသွား ဆုံးသွားတော့ကိုယ်ကလည်းမထင်မရှားမှုထင်မှရဲ့အလောင်းကောင်ကိုအဲ့ဒါထင်မှုမတင်ပြီးတော့မိသိညို့မိသိညို့တော့အမေရဲ့အခေါင်းပိုင်းပေါ့လေခါရဲ့အဲတာအီရဲ့အထက်ပိုင်းတာအီရဲ့အောက်ပိုင်းအကုန်လုံးမိလောင်သွားတာအီဒီနေရမလောင်မလောင်တဲ့အခါကျတော့တဲ့ဘာဖြစ်လို့ပါလဲဆိုပြီးတော့ရှင်မျိုးသားရင်များကတဆူဝါနဲ့အဲ့ဒီတာအီကိုမိလောင်ကျွမ်းမှုဆိုပြီးတော့ထိုးကြဆွန့်ကြတဲ့အခါမှာဟော မျက်လုံးတစ်ဖွဲ့ခိုင်းမိသွားလို့မျက်လုံးပြက်သွားထားအဲလိုနဲ့မိပြင်းတိုက်ပြီးတော့ထားခဲ့လို့မနဲ့မိုးလင်းတော့သွားကြည့်တဲ့အခါဘရုံမကြာမမမနေတယ်လို့ရဲရဲတောက်နေတဲ့မိခဲပုံမှာထိုသံဃိစ္စအလောင်းသံဃိစ္စယဟန္တာအလောင်းဖြစ်တဲ့အမျိုးသားလေးဟာတည်တိုင်းနေတယ်သူမိမလောင်ဘူး နောက်သူခေါ်လာပြီးတော့နမိတ်ဖတ်တတ်တဲ့ပုဂ္ဂိုလ်တွေကိုပြောတဲ့အခါကျတော့တဲ့သိနေလူနာဝုဒရိယမာနာပိယန္နာဖြစ်မဲ့ပုဂ္ဂိုလ်ဟာတဲ့မြင်းမတောင်ကြီးနဲ့ချိတ်ချေလို့မသေးဘူးတဲ့ဗျာပါတယ်လေယန္နာဖြစ်မဲ့ပုဂ္ဂိုလ်ဟာမြင်းမတောင်ကြီးနဲ့ကြိတ်ချေလို့မကြည့်ဘူးဒါပေမဲ့အဲ့ဒီအချိန်မှာထိုသံဃိတဥမမေစာမမြောက်မွေးကင်းစကလေးပါ နောက်ကနေပြီးတော့နောက်မှအာထုံတဲ့တရားကအဲဘုန်းကြီးတို့ပဋ္ဌာန်းနည်းနဲ့ပြောရင်ပစ္ဆာဇာတပစ္စည်းဘာပစ္စည်းအဲနောက်ကနေပြီးတော့အကျိုးပေးတာအဲဒီပစ္ဆာဇာတပစ္စည်းဆိုတာကိုဘုန်းကြီးတို့ကျမ်းစာကတော့လင်းဒမျိုးတွေ အေးအမေးပေးကပြင်မဲ့စာချထွက်သွားဟာလင်းတာငယ်လေးတွေကအမေးပြန်လာရင်စားရမယ်ဖေးပြန်လာရင်စားရမယ်အမေးပြန်လာဖေးပြန်လာစားရအောင်နောက်ရမေးဖေးစာချထွက်သွားတော့မေးဖေးပြန်လာစားရမယ်မျောလင့်မစားရဘူးအေးနောက်ရနောက်ရစားလိမ့်မယ်ဆိုတဲ့မျောလင့်ချက်နဲ့သူတို့အသက်ကြီးလာတာအသက်ရှင်လာတာကိုကိုယ်တိုင်ပြန်နိုင်မှပဲအစာကိုရှာလို့စားလို့ရတယ်အဲ့ဒါပစ္စတတပစ္စည်းသဘောပဲ နောက်အခါကြမှာနောက်ရစားလိုက်မယ်နောက်ရစားလိုက်မယ်ဆိုတဲ့အဲ့ဒီမျောလင်းချက်နဲ့သူတို့အသက်ရှင်သလိုတဲ့အခုယန္နာဖြစ်မဲ့ပုံကများကြတော့လည်းပဲမြင်းမို့တောင်ကြီးနဲ့ဖိကြကြိတ်ချေတော့လည်းပဲပြိတ္တိုက်မသေးနိုင်ဘူးတဲ့ဗျာဟုတ်ပလားအေးဒီပဲဒီပဲလည်းအများကြီးရှိတယ် gain တော့ပါပြီအခုပါကြီးဟာသူသည် ခြားသောပုဂ္ဂိုလ်တွေငါလိမကံမွေးကင်းသန်းတို့အစာဖြစ်တော်ညာသူမှာတော့ဖြင့်တဲ့အဲ့ဒီတမောကတကူနိုင် အတုဝဆဓမ္မမောင်ရေအာလုံးပြင်းချကလေးတွေစုပေါင်းပြီးတော့မှအဲ့ဒါလက်နဲ့ရဲ့ခြေနဲ့ကံပြီးတော့ကုလာလိုက်တာသုတ်ပါရကခေါ်တဲ့ဘုံမေရဲ့အနိသင်္မောစိတ်မှာရောက်လာအဲ့တော့တဲ့ကုကရဲ့ကလာရတော့သူ့မှာအဝေါ်အစမရှိဘူး ဝေါ်စားမရှိတော့ပင်လယ်ထဲမှာပင်မစီရကြည့်ဇွားကုခခဲ့ရတော့အစာကလည်းစားတာအဲ့လိုစားတဲ့အတွက်ဒါကြောင့်သေဝါလတက္ကရာတောင်ကတော့မော်တွေကိုကျိုးနဲ့ချပြီးတော့အောက်ပိုင်းအဆက်လုံးရဝတ်တယ်လို့ဆိုပါတယ် နောက်တက္ကရာအဆောင်ကတော့ခေါင်းကလေတွေတာမန်တွေစัจကြထေးကြတဲ့သစ္စာအတုအချက်ကလေးအဲ့ဒါကိုလွယ်ချိုးနဲ့စီစီပြီးတော့အောက်ပိုင်းအချက်လုံးလုံးဆိုပြီးဟိုလိုသူ့ကိုဓာတုစီရိယာလို့ခေါ်ပါတယ်နောက်တကူအဖွဲ့ဆိုမိရကမယိုးရွက်တွေကိုတဲ့လွယ်ချိုးနဲ့အောက်ပိုင်းခန္ဓာကိုအချက်လုံးအောင်ဆိုပြီးတော့ဖုံးလွှမ်းလို့သူ့ကိုဓာတုစီရိယာလို့ခေါ်ပါတယ် အေးအဲ့ဒါနဲ့ထုတ်ပြီးတော့စားကြရအတွက်ဟိုးနတ်ရှင်ကဦးချမ်းဝဲကလေးယူပြီးတော့မှရွာတဲ့ကိုထမင်းလိုက်တောင်းတယ်ဘာလုပ်လဲထမင်းလိုက်တောင်းတယ်အဲ့တော့အပေါ်ပိုင်းကသူအဝတ်ပါရလားအခုကပြောရင်တော့တာသန်လို့ပေါ့ဟုတ်လား အောက်ပိုင်းလေးအရှက်လုံယုံမြသူကြီးလှုပ်ထားတော့ဘယ်နဲ့လဲလောကီလောကနာရတရားနာတို့တရားတိတတ္တိရှိကုန်၏သာရှိအတ္တိကရွေရှိကုန်သည်ဖြစ်ဟာယဤပုဂ္ဂိုလ်သည်ဧကောဝအရဟယန္တာပုဂ္ဂိုလ်တူဖြစ်လိမ့်မယ် အခုခေတ်ကြတော့လည်းကြည်ပါလားမုတ်စိတ်ဖာဖာပတိကြီးတရားရနဲ့လေအဲသက်ကတပင်သက်ကဘဏ္ဍပင်တောကဘဏ္ဍတောကူကဘဏ္ဍလုံးသင်္ချိုင်းကဘဏ္ဍကူအရိဋ္ဌဝင်လာရင်ပုဂ္ဂိုလ်သူပုဂ္ဂိုလ်သူနဲ့ပြောကြဘူးလားအဲအဲ့ဒီလိုနေမှာပေါ့ အေးအခုလည်းပဲတဲ့ဘာကြီးကအဝတ်မပါတော့ဧကောဝအရဟဒီပုဂ္ဂိုလ်ဟာသာတုဒီသာလိကခေါင်းမတဲ့အလိုနဲ့ဧကနာယဟန္တာဖြစ်မှာပဲဆိုပြီးတော့မှပြောကြပြောကြတော့ဘာကြီးရဟာငါအဝတ်ဝတ်ရင်တော့မစားတာဘူးဒီအတိုင်းနေရင်တော့ငါအတွက်စားတာလိမ့်မယ်ဆိုပြီးတော့ဟောအဝတ်မဝတ်ဘူးတဲ့အဲ့ဒါကြောင့်သူ့ကိုလုံးကြီးယဟန္တာမာယဟန္တာ ဒီခေတ်လည်းအဲ့ဒါမျိုးတွေအများကြီးရှိတယ်နော်ခိုင်းတော်ပြီတဲ့အထူးအဆန်းကျွင်သိပ်ပြီးတော့ဒီခေတ်ကအာဝတိပါကြတယ်အဲ့ဒါနောကထာပါရင်စရိတ်ဘောတုကာစရိုက်ဘေးရတာအဲ့ပါရဲ့ ဒါတွေများပြင်းတို့လူတွေဟာဘာကြီးဖြစ်တော့မလို့လို့ဟိုသချင်းလို့ပေါ့စိတ်နှကားကြီးပန်းရမလို့စိတ်နှကားကြီးပန်းရမလို့ဒါကလည်းမဲ့ဖို့ပဲရတော့မှလို့လို့ရှိဘွားပဲဖြစ်တော့မှလို့လို့ပဲဟမ်အဲ့ဒါတွေဘုန်းကြီးတို့ပြိဋ္ဌာသတိထားအခုခေတ်ကလိညာဝါတားတွေနဲ့လက်ပါပြီးတော့လုပ်နေကြတာအင်မတန်ကြောက်စရာကောင်း ။ဒါရင်အခုဘာကြီးကသူ့ဘာသူဝတ်စရာမရှိလို့လွယ်ချိုးနဲ့အဲမရွရွအမမပညာကလေးတွေရှိပြီးတော့ဝတ်ထား။စားစရာမရှိလို့နတ်တင်ကအိုချံဝဲကလေးနဲ့လိုက်တောင်းတာကိုလူတွေကအာသနုတ်တိတန်လေခာဒီပုဂ္ဂဝါခေါမသွားခြင်းနဲ့အလိုနဲ့တဲ့ဧကောဝအရဟယဟနာတရှုဖြစ်လိမ့်မယ် အဲ့လိုနဲ့ပြောကြတော့ဘာကြီးရကငါအဝိုးဝိုးရင်တော့မစားသာဘူးဒီအတိုင်းနေတာပဲစားသာတယ်လို့ဆိုပြီးတော့နေလာလိုက်တာဗျ ဘာကျင့်မှသူမကျင့်ဘူးမိကဒါကြောင့်ခုကသတ္တလွတ်စားတဲ့ပုဂ္ဂိုလ်လေးလည်းပြောပြပါပြီသတ္တလွတ်စားတာဟာတိအညီနမခံနိုင်ရင်လည်းစားပါနေအသာဓာတ်နဲ့မတည့်ရင်လည်းသတ္တလွတ်စားပါသုံးသောတာတုတေဆောင်ရင်လည်းသတ္တလွတ်စားပါလေးပိုက်ဆံကုန်မှန်ဆိုရင်လည်းသတ္တလွတ်စားပါသတ္တလွတ်စားရင်မြတ်နေတော့ဘာကုကုမှမရပါဘူး သီလသမာဓိပညာကျင့်မှရပါပါမှတ်ရလားအကတ္တကတို့လူတွေကလည်းပဲနော်အခုဘုရားကကျင့်မှုပွင့်လာတာလားဆုတောင်းမှုပွင့်လာတာဟာဒီလိုလိုလည်းသိတာဒါပေမဲ့တကူကြီးဘုရားကြီးလိုက်လိုက်ပြီးတော့တောင်းတောင်းနေရတယ်လေအဲတောင်းတောင်းပြီးတော့စားနေရတော့ဆုတောင်းပြီးစားတော့ဘာဖြစ်သွားပါလဲအဲဆုတောင်းစားတယ် တကူကြီးဘုရားတကူကြီးဘုရားအိမ်ကဘုရားဟုတ်လားကျောင်းကဘုရားအာမနာဘူးကျောင်းကဘုရားဆိုတာဘာသီလာတွေပြောတယ်ကိုစီရကဘုရားကိုအာမနာဘူးတကူကြီးဘုရားတွေပူရအောင်တကူကြီးဘုရားတွေပူရအောင်ဘုရားဘုရားကြီးကထုံးကြိုက်လုပ်တာကိုသာအိမ်ကဘုရားကျောင်းကဘုရားဆိုရင်တော့အဲအပြန်ကြရင်တော့အိမ်မော်တက်မောင်ဖနှောက်နဲ့ကိုပောက်ချ နင်တို့ကငါတော့အထင်စမောကြဟင်တကောမရှိဘူးလို့လို့ပါလို့လို့နဲ့တရားဟာဒီကြတော့တကောရှိတယ်လို့ထင်ကြတယ်ဆိုပြီးဖနှောင်းတဲ့ကိုပေါက်ချတာကိုင်းတော်ပြီဗျအခုကအထူးစားဆိုရင်ဗယံမရာလူတွေကပါလို့လို့တိတ်အထင်ကြီးရတာဟိုးတကားတော့ကတောင်ကြီးမြို့ကိုတော်တပါ အဲစက်မှုယန္တရားကနေပြီးတော့အဲအဲ့ဒီကနေပြီးတော့ယံအနုဇာကလေးတွေအသာမသိမသာသူယူလာယူလာပြီးတော့အုံငင်းပြောသည်ပေါ့လူမမြင်ခင်ဖြူးထားလူလာတော့ကြည့်ငါဘလောက်စွမ်းတယ်လဲသူဖျောင်းနိုင်လေးနဲ့ဝဲပြလိုက်တော့အောက်ကယန်းရှိတော့မိတောက်တာပေါ့ညာရှိတော့ဟာ အဲ့ဒီမှာလူတွေကမိတော့ကိုတော့မိတော့ကိုတော့ဆိုပြီးတော့3 4ရက်လောက်ပါနေတဲ့အသင်္ကအစုံ400ကျော်လောက်ရတာလေအခုခမရတို့ဒီနာသာသင်နိုင်တွေလည်းရှိတယ်တခြားလည်းသာသင်နိုင်တွေမရှိဘူးလားဟာတနေ့သာနဝသုံးဝသင်ညာအကြက်တက်ကြပို့ကြရပို့ချရတယ်အဲဘုန်းကြီးတို့ရိတ်သာသင်ပြွေးသာတနေ့3ချိန်တရားဟောရတယ် တရားထိုင်ရတယ်အဲ့ဒါကြတော့ဖုတ်လိုက်တဲ့ငပိရှိတယ်လို့မအောင်မေ့ဘူးခုနကအစမ်းတရလေးလုတ်ပြရဟာယုံယုံယုံယုံယုံယုံယုံယုံမြဲလောကကြီးအတော့ခက်နေ ဒီအဲ့ဒါတွေလည်းပဲလောကမှာအများအပြားရှိကြတယ်ဗျာဒါလေးတွေဘုန်းကြီးတို့ပြိဋ္ဌာသတိထားကြဖို့ကိုင်းအခုဘာကြီးရဓာတုစီရသူကမြအဝတ်မရှိလို့ဆိုပြီးတော့ပြင်ကြကလေးတွေသုံးဖို့မရွရွကလေးကိုစီပြီးတော့ဝတ်တာအဲ့ဒါကိုတန်တုဒီတန်လက်ကခေါင်းမအလိုနဲ့စွာချစ်တယ်ယဟန္တာပဲလို့အချိန်ရောက်သွားကြတယ်ဟုတ်ပါလား အေးဘုန်းကြီးတို့ကြည်လေရှိပါဟောလာလာပေါ့လေအာကိုရင်လေးယဟန်နာလေ ဝေလိယနာဆိုတာပရမဥစဉ်ပါဘုန်းကြီးတို့ကြီးလာပြီးတော့အထုတ်ပါတယ်နောက်မိုးကုတ်နီးနဲ့လည်းအထုတ်ပါတယ်အဲနောက်သံဝေကရတော့တောထွက်ခြင်းနဲ့ဆိုတော့ဘုန်းကြီးတို့ကတော့ကမ္မထမ်းဆရာသူ့ရဲ့ဥပိ္ပဇေဆရာကဟေ့တောထွက်တယ်ဆိုတာဥစဉ်ဘဝနဲ့အကခံရတာကပ်ပြရတာညများတယ်အဲတော့မင်းကိုရင်ကြီးဝတ်နဲ့အထုတ်ပါဆိုပြီးတော့အဲ့ဒါကိုရင်ကြီးဝတ်နဲ့အထုတ်ပါအထုတ်တဲ့ခါကျတော့နောက်ဆွဲတော့လာရောဗျာ ဆွဲတော်လာတဲ့အခါကျတော့မှအဲ့ဒီဆွဲတော်ဖူးပြီးတော့ပြန်တော့ဘယ်လိုတွေးကြလဲမသိပါဘူးသူ့ကိုယဟန္တာကိုင်လေးယဟန္တာကိုင်လေးယဟန္တာဟောအခုလူထွက်ပြီးမိမရလို့ကလေးတယောက်ရတာတို့လူတွေအတော့ခွာကြတာတကယ်စစ်စစ်မှမှလုံနေတာကြတော့အချင်းမကြည့်ဘူးခေါင်းကပြောတယ်လို့ကလေးကလေးဟာမူရာတွေနဲ့ဆိုတာတော့သိချင်းကြီးသွားကြတယ်ပြီးတော့ဒီခေတ်ရှိသေးတယ်ရေစုံကိုတော့ ပါလေရေဟာစားစရာလားတောက်စရာဘာလို့ဆွန်းနာမယ်နဲ့ပြောရဒီတဲ့ငွေဆွန်းလောင်းတယ်ဆိုတာရှိသေးတယ်နောက်ကြတော့မိမဆွန်းမှလောင်းလိုက်ဘာမှမသိပဲနဲ့ရန်ရန်လုပ်နေရတာအထူးစားတွင်းနေရတာအေးအဲ့ဒါတွေတတိထားကြဖို့ဗျအဲ့တော့ဝိပဿနာတရားမှာလည်းပဲဘုန်းကြီးတို့တစ်ချိန်ကတရားကြီးမှာပြောခဲ့ပါပြီ ကုံရှုံတော့လင်းကုံရှုံတော့ဆရာကုံရှုံရင်တသံတရားလုံးမောက်တတ်တယ်နော်ဆရာကုံအရေးကြီးဆုံးအဲ့ဒီဆရာဆိုတာကိုယ်ပိုင်အုံနောက်နဲ့နှလုံးသားနဲ့ဆုံးဖြတ်လို့ရဆိုင်ကားကလည်းဆရာပဲမြင်းလင်းမောင်းတဲ့လူကလည်းဆရာပဲဒီခေတ်ကတော့ပေါ်လိုက်တာပြောမနေနဲ့ ဟုတ်ပလားအေကမထမ်းမှာလည်းပဲအတော်60ဝါရတိနှုတ်ခမ်းမွေးဘလပြစ်နဲ့လူအပြစ်သုံးချမရလို့ဘုန်းကြီးလေးဝုတ်ပြီးတော့ခန္ဓာရဏတသစ္စာပရိစ္ဆသမုပ္ပါလိတစ်လုံးနှလုံးပြောတို့လူတွေကအဲ့ဒါဘယာကျော်တဲ့ဘယာကျော်ဘယာကျော်တဲ့ဘယာကျော်မြောက်လိုက်ကြတော့ပုဂ္ဂိုလ်ဖနှောင့်တန်ဆူတာဟောဘာဖြစ်လဲအနောက်သာကျူတယ်ဆိုတာခြေပြားထောက်တာ မတ်တာဝါတရားရရင်ရပဲဒီကြောင်းနိုင်ပုဂ္ဂိုလ်မဟုတ်ရင်ဆရာတော်မခေါ်ရဘူးပြည်တာဘုန်းကြီးဘုန်းတော်ကြီးဒါအဝိဝေတော်တို့လူတွေကခက်တယ်နှနှွေးတဲ့ကလမအဝိဝုတ်လိုက်ရင်ဆရာတော်ခေါ်ဦးမှာအေးဘာမှမသိပဲနဲ့အဲ့ဒါသိအမြောက်လုံကုန်ရတဲ့အခါနောင်ပြည့်စည်းကုန်တယ်ဘုယုံမျိုးညွန့်ရဟန်းခံပေးတဲ့ကိုတော်လေးဘာသာကြားတဲ့ရောက်ဟိုးဖားကမှသွားပြီးတော့ထောင်ကြတယ်ဗျ အဲ့တော့ဘာသာခြားတွေကဝင်လာရင်လည်းတို့လူတွေကဝဲလကံဝဲလကံပဲသိဝဲလမကံနဲ့ဟုတ်ပလားအဲ့ဒါတွေကလည်းပဲအဲ policy ရစားတာလို့လုပ်တယ်ဆိုတာလည်းဖြစ်နိုင်တယ်အခုလည်းဘာသာခြားတရားနာမည်တွေပါတီတော့မပြောတော့ပါဘူးဒုပရိသလည်းသိမှာပါသူကအိမ်မွေပညာနဲ့ထုတ်ပြီးတော့ဘုရားဘာသာပဲကူးပြောင်းလာ

သစ္စာညာမွေသဒ္ဒနာအဗုဒ္ဓဘာသာအကြောင်းသိကောင်းစရာဖြားဖြားဒီရေးထုတ်တာဟုတ်လဲဟုတ်တယ်ဖတ်လို့လည်းကောင်းပါနောက်ကြတော့ကဗိဒ္ဓရှိပြီဆိုတော့ဘုန်းကြီးဝုတ်ပြီးတော့သူကတရားပြတတ်တယ်အဲဒါတရားပြတဲ့အခါမှာဘာပြောလို့မာကြီးစွန်းလုံးကလေးဝဝေဘူးလေဒီတဲ့အဲအဲဒီကတရားမရတဲ့လူတွေဟာ သူစကားမှာ9ရက်တပတ်နှစ်ပတ်သုံးပတ်လွန်ရောတဲ့မုတ်ချသောတာပန်ဖြစ်ပါမယ်အပြောကောင်းရင်ဒီခေတ်လူတွေကယုံတာပဲအေးသူ့လိုလူမပြောနဲ့ဟောဒီဘုန်းကြီးတို့မြတ်စွာဘုရားတော်မတတ်နိုင်ပါဘူးပြိတ္တာပါရမီမရှိတဲ့လူဘယ်လိုမှမတတ်လို့မရပါဘူး ရားနဲ့အတူတကွဖွားဘက်တော်မောင်ဆန္ဒဆိုတာကိုကြည့်ပါ။နောင်ခသင်္ကန်းဝတ်ရှင်သာရိပုတ္တရာရှင်မောဂလန်တို့ကဝဲရနေရယူကြတယ်ဟေ။တိဏ္ဍမွေးတော့ကသာရိပုတ္တမောဂလန်ကမရှိပါဘူး။အခုမှအုတ်ချမ်းမြစ်ပေါ်ဘယ်ငါရောက်လာကြ။ တကယ်တော့ငါဖွားမဲ့တော့မောင်းဆန်းတာလာလိမ့်မယ်ဆိုတာအတိဒါနဲ့ဝဲတဏိယာယာတဏိယာတော့ခြံမင်းတာပေါ့ဆိုပြီးတော့ရှင်သာရိပုတ္တရာရှင်မောက္ကလန်ကြီးတို့လည်းမချေနပ်ဘူး အမလီသိဒ္ဓတာကလည်းဘုရားကောရမဖြစ်သွားမှအောက်ခြေလွတ်သွားတယ်။ငါကောငါယဟန်ဝပြီးတော့တရားအထုတ်မယ်။သူပဲမင်းမြောက်သာငါမှပို့ကြည့်ဦးဆိုလို့ပို့ရ။တကယ်တော့ငါလာမသိသားနဲ့ငါတော့ဝဲတဏီယာယာတဏီယာတော့ခြံထားတဲ့နဲ့သိဒ္ဓတာကလည်းပဲအဲ့ဒါအောက်ခြေလွတ်သွားပြီဆိုပြီးတော့ဘုရားလည်းမကျေနပ်ဟိုလဝဲရလက်ရရလည်းမကျေနပ်တော့ဘုရားသက်တော်80ပြည့်လို့သာပြိဋိဘံဆံသွားတယ်ဆန္နာ မထေရဘာတရားမှမရပါဘူးဘေးသားခိုင်းပဲနဲ့တော့သဘောပေါက်အေးဒါပဲအခုသူများကမဆာတော့မလို့လို့ဟောအမဆာရင်ရတော့မလို့လို့ဆိုပြီးတော့အဲ့ဒီလိုမျောလင်းချက်တွေကကိုထွက်ရှုံးနေတော့ဒါတွေကလေးတာ ဂိုင်းတော်ပြီတဲ့ခေါင်းကဘာသာချတယောက်ကအေးအဲ့ဒါလိုပြောပြီးတော့မှသူကဘာလို့လဲသူစက္ကမ်းမှာအမျိုးသမီးပြူလေးတယောက်ဝတ်လေးစလေးနဲ့လူလိတ်သူကတန့်ကြီးတော်ကမ္မထဌာနနဲ့လည်းပဲရှင်းတယ်အဲ့ဒီတန့်ကြီးတော်အကြောင်းလည်းဘုန်းကြီးတို့သိပြီးသားပါပါရိသတ် နိုင်ငံတော်သံဃာမဟာနာယကကသင်ဝါဒစွန့်မလားမစွန့်လို့ဝိနည်းစရာခုံရုံးနဲ့ဆုံးပြရင်လူထွက်ရလိမ့်မယ်လို့ပြောတော့မှအာသုဝါဒမှားပါတယ်ဆိုပြီးတော့ဝန်ခံသွားတယ်လို့ဆိုပါတယ်အဲဒါကိုယ်အမှားကိုမြင်ပညာရှိသူတော်ကောင်းလက္ခဏာလို့ကျူဆိုရမှာပါ ထအဲ့ဒီတန်းကြီးတော်နဲ့လည်းသူကစက်နွယ်တော့သူကမ္မထန်ဌာနမှာယောဂီအပြူလေးတယောက်ကဝိလိစလေးနဲ့လူလိုက်မြင်မတော်ဖုံးလိုက်ဖိလိုက်ဩအဲ့တော့မှတဲ့သူကဘာပြောတယ်ပလင်မောကနေနေပလေးစီနေပလေးစီအဲ့ဒါဓမ္မပီတိဖြစ်နေတာဘာဖြစ်လဲအဲခင်ဗျားတို့လည်းဓမ္မပီတိဖြစ်ခြင်းအဲ့ဒီသွားကြပြီးတော့ခွေးနိုင်နိုင်ကြီးနိုင်နိုင်ဟောတကယ်တည်းမှာပဲဗျာ အဲပြီးတော့မှငြိမ်သွားတော့သူကပလင်ဘဝလမ်းပြောတယ်အဲ့ဒါမက်ကြတာသောတာပန်ဖြစ်တာပေါ့ဘာပါလဲအဲသောတာပန်ဖြစ်တာလေဗျဂိုင်းကြည်သာအဲ့ဒီနောက်ကြတော့မှနောက်ဆုံးဒီကိုချုပ်လိုက်တာကဘာလဲအေးတဲ့ဒိဋ္ဌိကွာပြီးသားလူအတွက်ဟိရိဥတ္တပမလိုပါဘူး အဲ့တော့သူစကားအရာတွင်ဘုန်းကြီးတို့ပြိဿပုရုဇဉ်ဖြစ်တော့လုံလုံချုံချုံနေကြကြလားအရိယာဖြစ်တော့လုံးလာချွတ်နေရပြီတော့ဒုသာသနာကပ်ပုတ်ပြီးတော့ဖြတ်နေတာဟုတ်ပလားအများကြီးပဲအဲ့ဒါသူကဝက်မွေးကောင်းတယ်တဲ့ဝက်မွေးတာငရဲမကြည့်ဘူးတဲ့ဘာဖြစ်လို့တော့ဆိုရင်သူသေးသေးလို့တော့စိတ်မရှိဘူးတဲ့အသားပွားအောင်မွေးတာကုသိုလ်တောင်ရတယ် ဒါပေမဲ့အဲ့ဒီဝက်ဝေးပြီးတော့ဘာလုပ်မယ်ဆိုတာဆက်မပြောဘူးပြည်တာရောင်းစားရင်စားမယ်တတ်ကျင်တတ်မယ်ဒီလိုဆိုရင်ကုသိုလ်လားအကုသိုလ်လားအဲငကွားမှာရိုင်းမိုက်ခြင်းတဲ့လူတွေကိုအဲ့ဒီလိုလက်တလုံးချားလေးနဲ့ဆိုပြီးတော့လှုပ်ထားတယ်လေသတိပြုကြဖို့နောက်တစ်ခုအရာတက်ခွေးဝင်ရင်တတ်ကောင်းတယ်ငရဲမကြည့်ဘူးတဲ့ဘာဖြစ်လို့တော့ဆိုတော့ကလေးတွေကဲ့ကုန်မှာပေါ့တဲ့ ကလေးတွေကြိုက်တာမကြိုက်တာနောက်ထာပြိဿတတ်ရင်တော့ဘာဖြစ်တော့အဲငရဲကြမှာပဲဟုတ်မလားအဲတို့ဆရာဝန်တွေလည်းပဲတရားနာနာအထုတ်တော့စောစောကဘာလေးတွေယုံလေးတွေခွေးကလေးတွေမခွဲခဲ့ဘူးလားအဲခွဲခဲ့ရင်လက်သက်ရှိသတ္တဝါလည်းဖြစ်တယ်အဲပြီးတော့အဲ တတ္တဝါဟုသောတက်ရှိလည်းဖြစ်တယ်ဟလားအဲသိစေလိုသောစိတ်လည်းရှိတယ်သိအောင်လည်းလုပ်တယ်သိလည်းသိပါဏာတိပါဒကထိုက်တယ်ဗျာပါဏာတိပါဒကထိုက်ရင်ငရဲကြတယ်ဗျာဘာနောဇာပါဏတိဟိတာဥပကတိတုပကမောတိနာပရမဒေနမရဏအဲတော့ပါဏောအသက်ရှိတ attva လည်းဖြစ်ရမယ်ပါဏတိဟိတာအသက်ရှိတ attva လည်းဖြစ်ရ အသက်ရှိတယ်ဆိုတာလည်းသိရအဲဒီနည်းနဲ့လုပ်ရင်သိမယ်ဆိုတာလည်းသိတယ်လှုပ်လဲလှုပ်တယ်သိလဲသိတယ်အဲ့ဒါပါဏာတိပါဒကမြောက်ရောက်အဲ့တော့နောက်ထပ်တရားအထုတ်ကြတရားအမထုတ်ရင်တော့မရဘူးဗျာဒါဘုန်းကြီးကချစ်လို့ပြောတာလားမုန်းလို့ပြောတာလားမလီဗတိဗတိကိုလပ်တယ်လို့ပြောတာ no angry မုန်းရင်ပြောပါဘူးအေးအဲ့ဒါရေးကြည့်တယ်အေး gain ရှိသေးဗျာ ဒါကြောင့်တဲ့အဂုကိကအဲ့ဒါဘာသာကြားတွေကလည်းပဲဗုဒ္ဓဘာသာဘက်မှာဝိပဿနာနဲ့ဝင်လာရင်ရတယ်ဆိုပြီးလိမ့်ပြီးတော့အမျိုးမျိုးအထွေထွေနဲ့ဆိုပြီးတော့ဆွဲတရားဟောနေကြတယ်အဲ့ဒါကိုဘုန်းကြီးတို့တရားဓမ္မအုံနောက်နဲ့နှလုံးသားနဲ့ဟုတ်မဟုတ်မှန်မှန်မှဆုံးဖြတ်နိုင်မှုအရေးကြီးတယ် kait dobi ku bahaya အဝမောတာကြီးကိုယဟန္တာယဟန္တာလို့ထင်ကြီးတော့မှသူဒီတိုင်းနေဒီတိုင်းနေတော့မှခုနကအနာဂတ်မြမကြီးကဟာငါတို့နဲ့တရားအတူအတူပဲဖြစ်တဲ့ပုဂ္ဂိုလ်ကြီးဘယ်ရောက်ကုန်မှလဲကြည်လိုက်တော့အကြီးဆုံးပုဂ္ဂိုလ်ကယဟန္တာဖြစ်ပြိနိဗ္ဗာန်စံစာသိမ့်သွားပြီအေးကြံတဲ့ပုဂ္ဂိုလ်၅ယောက်ကခုနကပြောသလိုလူဖြစ်လာတယ်အဲဒီလိုလူဖြစ်လာတဲ့အခါမှာဓပ္ပရဲ့ပုဂ္ဂိုလ်တတိဒီနဥသူအကူအညီမပေးလိုက် ရဘူးသဗ္ဗိယပါရမိုက်နဲ့ခုမရာကတ္တပတို့ကိုတော့သူဖယားနဲ့တွေ့အောင်ဘုန်းကြီးတို့ဇဂတာလို့ခေါ်ခဲ့တဲ့ပေလိတွေနဲ့ဆိုပြီးတွေ့အောင်ပေးလို့ရဟနာဖြစ်သွားပြီအခုကျန်နာပါဟိယကျန်နာဘယ်လိုလဲအဲပါဟိယဓာတုရှိရိယဘောဗျာအကုန်ပြောအေးအဲ့ဒါနဲ့ဆိုပြီးတော့ဟာဒီလူခက်တာပဲ တို့ရှိရခင်တောင်းမတဲ့အာထုတုံးကတရားသဖြင့်ရလာတဲ့ဆွမ်းကိုမစားဘူးအခုကြတော့ရဟဏဝရဟတမကဝပฏิပန်နော ရဟတဖို့ရဟတမရောက်ဖို့ရအချင်းသူပါမမရှိပဲနဲ့သူတော်ဘာပဇာဖြာမလမ်းဆုံးနေတာသနာကြပဲတငရင်ငောင်ရောင်းရင်တို့ပြီးပြီဆိုတာလိုပဲအဲ့ဒါငါသွားပြီးတော့ကူညီမယ်အေးအဲ့ဒါလေးကိုသတိထားကြပါတရားဓမ္မအာထုတ်တယ်ဆိုတာတကယ်ဓမ္မမိတ်ဆွေဘာပါလဲ အေဓမ္မမိတ်ချွေဗျာအယိတရားရသူကနောက်လူတွေကိုလာပြီးတော့ကူညီမှာအာဟုကုဏကကြီးတဗေယပရမိုက်ကုမာရကတဘာကူညီပေးခဲ့ပြီမဟုတ်လားအေးအဲ့ဒါကြောင့်တရားဓမ္မနဲ့အလုပ်လုပ်ရတာမှတကယ်ဓမ္မမိတ်ဆွေအစေជីវာယီជីវာယီလူကြီးကတဘဝတာခဏတာလေးပဲခိုက်တော်ပြီဗျာအဲ့ဒါနဲ့ ညကြီးတကောင်ပေါ့လေည9နာရီကျော်10နာရီလောက်မှာဗြဟ္မပြေကဆင်းလာတယ်ဘယ်ကဆင်းလာအဲ့ဒါဒီလည်းသတိထားကြဖို့အခုကနတ်တွေကလေဘယ်ချိန်သူတို့တကားတဲ့ခေါ်ခေါ်လာတာပဲဗျာလမ်းမီလေးတိုင်းတင်လေးဆောက်ပြီးတော့မှအရေပလေးနဲ့ကြက်ကောင်လေးမြောက်ပြကိုကြီးကျော်ရဲ့ဆိုလာတာပဲပြီးတော့ပူတော့နောကတာဘာနတ်တော့ မာနတော့နာဘူးနာမိမမဝင်ဘူးလားဒါရီယုံနေတာလည်းအဲ့ဒါတော့ကြွားကြတယ်နော်ဘုန်းကြီးတို့ပြိဿမဟုတ်ကဟုတ်ကယုံကြည်လွန်းတဲ့ပုဂ္ဂိုလ်တွေအလှည့်စားမှုကိုနောက်လူတွေကကတည်းအယုံကြည်လွန်းနေကြတာကိုယ်နဲ့ဘာမှလည်းပတ်သက်တာမဟုတ်ကိုယ်လည်းဘာမှမဆတာမဟုတ်ဘူးတသက်မဲ့ကိုအရှုံးခံနေရတာအဲ့ဒါကိုယ့်ကိုယ်ကိုရှုံးတယ်လို့မထင်ဘူးဗျာ ခိုင်းတော်ပြီအခုလည်းပဲဟဲ့ပါရရညာကြီးဆင်းလာပြီခွန်လိုက်တော့မှသူကပြင်မဲ့ထွက်ကြည့်တော့ဟာဝင်းဝင်းပြောင်ပြောင်မြင်ရတော့ရှစ်ခိုးတယ်မှတ်တာပုထုဇဉ်ခုနှစ်နှစ်သားကိုရင်ကိုယဟန္တာဆိုတဲ့ပြမကြီးကရှစ်ခိုးရတယ်ဟာပလားအေးအဲ့ဒါပဲ အဲ့ဒါအခုမြမကိုဟုတ်လားခေါင်းကယဟန္တာကရှ िख ိုးနေတယ်ဗျာအဲရှ िख ိုးတဲ့ကမိဓမ္မအာသင်မသူလဲအာငါတဲ့တေဟိုရှေ့တော့ကတရားအထုတ်ပဲအထုတ်ဖို့ပုဂ္ဂိုလ်ပဲဘာကိစ္စလာတာလဲသင်မားနေလို့လာတာ ဘိုးတော်ကတရားသဖြင့်တို့ခံကြွေးတဲ့ဆွမ်းတော်သင်တို့မစားခဲ့ကိုယ်စွမ်းလုံးလန်းနဲ့ရတဲ့ဆွမ်းပါစားမယ်အခုကြတော့ကဘာမှလည်းပဲအကျင့်တရားမရှိပဲနဲ့သူများပတ်သက်ပြလမ်းဆုံးနေတာသင်တော်ရောလားရှစ်စရာကောင်းပြီစွာလို့ပြောလိုက်တော့မှဟာချွေးပြိုက်ပြိုက်ကြ မာကြီးကချွေးပြိုက်ပြိုက်ကြလာပြီးတော့မှဒါဖြင့်လောကယဟန္တာချုပ်တဲ့ပုဂ္ဂိုလ်တွေရှိသလားဟာရှိတာပေါ့ဒီကနေသွားသံဝတိမှာသမ္မာသမ္ဗုဒ္ဓသုံးဖို့သဗ္ဗညုဘောဓမာဆိုတဲ့ဘုရားပွင့်နေပြီအဲ့ဒါယဟန္တာပဲဒီအဲ့ဒီကိုသင်သွားပါဆိုတာနဲ့မှပါရမီနိုးပင်တဲ့အခြေရောက်တဲ့အခါေသူသည်နေလာရက်မဆိုင်တော့ဘဲနဲ့ညတွင်းချင်းပင်ခရီးဆက်ခဲ့တယ် အဲ့တော့ချိုးချိုးကလည်းသဗ္ဗရတေကာရတိဝသေနအေးတညာတဲ့နဲ့ယူဇနာ200ခရီးပေါက်တယ်လို့ဆိုပါတယ်အဲ့ဒါကိုအာဒေဝတာနုဘဝေနနတ်တို့တကူအာနုဘောလို့လည်းဆိုကြပါတယ်နောက်တစ်မျိုးကတော့ကားတဲ့တညမှာနှစ်နေရာမအိပ်ဘူးဘုရားအတနေရာမှာနှစ်ညမအိပ်ဘူးဘုရားနဲ့အတွေ့နောက်ကြမှာဆိုလို့တဲ့တညတညသာအိပ်တယ်လို့လည်းဆိုပါတယ် အေးအဲ့ဒါနဲ့ယူဇနာ၌ရဒေယူဇနာ၈မိုင်ဆိုတော့၈သတိနောက်က၃ညာနှလုံးတို့1600ဗျအဲနတ်တကူနဲ့ဆိုရင်တော့ဖြစ်ချင်းဖြစ်မှာပဲဒီတိုင်းကတော့မိုင်ပေါင်း1600သွားဖို့တော့မလွယ်ပါဘူးเนาะဂိုင်းတာတဲ့အဲ့ဒါနဲ့ထုတ်ပြီးသာဝတိရောက်ရှင်မရတို့ဗုဒ္ဓဂေါရမဘယ်မှာလဲ အာဗုဒ္ဓဂေါရမသာဝတိမြို့တွင်မပိဏယစရဆွမ်းအလုံးကလက်လက်နေတဲ့ဆွမ်းခံနေတဲ့တကားတော့တကားတော့ရုပ်ရည်ကြည့်ရတာဟာခရီးဝေးကလာတာနဲ့တူတယ်မှန်လားဗာတပည့်တော်ဘုံမင်းရဲ့အနိသုတ်ပါလိုက်ကသင်္ဘောစိတ်ကလာခဲ့ရရင်ဖြစ်ပါတယ်ဟာမိုင်မွန်ထောက်ရှည်ရကြော်ဆိုတော့တကားကြီးပြင်မမှာမော အဲ့တော့ဒီမှာတဲ့စီကလေးတွေနဲ့ခန္ဓာကိုယ်အဲကြွက်သားတွေခြေဘဝတွေကိုဆုပ်နေပါဦးဒုမနကသုံးဆောင်ထားတဲ့အဲရာဟုလေးပြန်ကြံတယ်အဲ့ဒါလေးစားပါဦးဖះနဲ့နောက်တော့တွေ့တာပေါ့ဟွန်းတပည့်တော်သိအရေးကြီးနေတယ်တဲ့ဖះနဲ့တွေ့ဖို့ပဲအရေးကြီးနေတယ်အဲ့ဒါနဲ့ပြိဿကြီးတကတော့တားမရလို့တွေ့ကျင်လဲသွားပြီတော့ လည်းသူကဘုံမေကနေလာတာတာဝတိသူမကြွမ်းပါဘူးအဲတော့ဘုရားကိုတွေ့အောင်ရှာမယ်ဗါတယ်အေးဘုရားကိုတွေ့အောင်ရှာမယ်သူတလန်းကိုတလန်းတော့တလန်းကိုတလန်းတော့နဲ့သွားလိုက် ဟောနောက်ဆုံးတော့ဘုရားတွေ့ဘုရားတွေ့တော့ဒုတောက်ရှစ်ခေါ်ပြီးတော့ဓမ္မတေလေတုပန္တိဘဂဝဘဂဝဘုံတော်၆တော်တဘောကုန်းနေပြည့်စုံတော်မူသောပန္တိမြတ်စွာဘုရားတွန်ရှင်ဘုရားသည်မေတ္တပိတော်အာဓမ္မနိဗ္ဗာန်ရောက်ကြောင်းတရားကောင်းကိုဒေသေတုကရုဏာရှိသွားမေတ္တာအပြင်ဟောကြားပြီးတော်မူပါဖရာ တရားဟောပေးပါအဲ့တော့ဘုရားကသူ့အိန္ဒြေတွေကလည်းမရစ်ကျက်သေးတာတကြောင်ခရီးပန်းလာတဲ့အတွက်ဒါကြောင့်တဲ့သူ့ရဲ့နှလုံးသားတရားမတိမာခတကြောင်ကြောင့်အကာလောခောပါဟိယဘာယဘာယဓာတုတရိယအယကလောဤခတိကအကာလောတရားဟောဖို့ရအချိန်ခါမဟုတ်သေးဘူးတကားတော့တဲ့ဒီအချိန်ဟာတရားဟောဖို့အချိန်မဟုတ်သေးဘူး အဲ့ဒီကြတော့မှပါရမီနိုးလာတဲ့အခါကြတော့လေပရိသတ်ရေငကွာမှားခဲ့ပြီမဲ့အတိတ်ဘဝအာထုတ်ခဲ့တဲ့ဝိပဿနာတရားတွေအဲ့ဒါတွေကလှုပ်ဆော်တယ်လို့ဆိုရမှာပေါ့ကုသိုလ်တွေကလှုပ်ဆော်သုံးကြိမ်မြောက်ရောက်တဲ့အခါကြတော့မှ အေးပါရမီလည်းပဲရင့်မြင့်မားလာတဲ့အချိန်သူ့ရဲ့ပင်မမှုကလည်းပဲပြေပြောက်သွားတဲ့အခါကျတော့မှဒိဋ္ဌိဒိဋ္ဌမတ္တပါယဝိတ္တိတုတေတုတ္တမတ္တမုတေမုဒ္ဓမတ္တဝိညာတေဝိညာတမတ္တပါယဘဝိတ္တိဧဝံသကိတာပါဘာယဘာယဒိဋ္ဌိမြင်စခဏ၌ဒိဋ္ဌမတ္တငါမပသူမပယောက်ျားမပ ယုံနာတရားလို့ဆိုတဲ့မြင်စေကလေးများဘဝိတ္တိဖြစ်လိမ့်မယ်အေးဖြစ်ရမယ်တဲ့အရိပကဘာရမြေဇခဏမြေုံမြကြာနာတိအောင်ရှုအဲဒီမြေနာနဲ့ပတ်သက်ပြီးတော့ကြာမိတ်မှာဘေ ငါးပါးလူနာပြမသတ္တဝါဆိုတဲ့တဏ္ဍပညာအထက်တရားတွေမပါခြင်းနဲ့ယုံနဲ့နာမြင်အောင်ရှု။ဘာမြင်အောင်ရှု သူတေသုတ္တမတံကြာတခဏကြာယုမြာဇာနာပိအောင်ရှုမုတေမုတ္တမတံအဲ့ဒီကြတော့နာသက္ခဏဇာသက္ခဏဇာယုမြာဇာနာပိအောင်ရှုဝိညာတေဝိညာတမတံတစုံတစ်ခုသိစေကနာမှာသိယုံမြပဲပုဂ္ဂိုလ်တ attva တဏ္ဍပညာတယမပါခြင်းနဲ့အေဟောဤသို့သကိတာပံကောင်းစွာမသွေ ခြင်းအပ်ပါပေတည်း ကိုင်းဆိုလိုက်မြေစေခဏမြေယုံမြကြာနာတိအောင်ရှုကြာစေခဏကြာယုံမြကြာနာတိအောင်ရှုနံစေခဏ စာစေခဏထီစေခဏကြံအတိစေခဏအေးမျက်စိနာနာလျာကိုစိတ်ဆိုတဲ့ द्वार 6ပါး ဒွါရဆိုတာလူတို့ဤထုံးမြာဖြစ်သောကြောင့်တကားခေါ်သလိုမျက်စိနားနှာခေါင်းလျှာခန္ဓာကိုယ်စိတ်တို့သည် အာယုံတို့ဤထွက်ဝင်ရာဖြစ်သောကြောင့်သူကိုဒွါရတကားလို့တင်ပြောထားပါတယ်ေဒါကြောင့်မျက်ကြည်ကအရှင်းဆိုတဲ့အာယုံဝင်လာတဲ့သူရဲ့အဲ့ဒါကိုလည်းမြင်စေခဏလေးမှမြင်တယ်မြင်တယ်မြင်တယ်လို့ရှုမှတ်ရမယ်ဘယ်လိုရှုမှတ်ရမလဲ ကြီးမြင်တယ်ဆိုတဲ့စကားလေးသုံးလုံးပြောလိုက် တလုံးပေါ်မှတလုံးပြောင်းမှတလုံးပေါ်တယ်မှန်ရလားအဲ့တော့ကတဲ့မြင်တယ်မြင်တယ်မြင်တယ်ဆိုတော့ဒီစကားလေးသုံးလုံးကြားတဲ့အချိန်ကာလမှာငါမြင်တာယောက်ျားပဲမိန်းမပဲလူပဲနတ်ပဲလို့စဉ်းစားခွင့်ရှိသေးတယ်အဲ့လိုပဲတဲ့စဉ်းစားခွင့်မရှိအတွေ့အကြံမျောခေါ်ရင်မဖြစ်ရအောင်မြင်စေခဏမှာဘုန်းကြီးတို့ဓာတ်ကြီးမျက်စိနဲ့မြင်ရတာကိုပစ္စုပ္ပါရူပါယုတ် ဘာပါလဲပစ္စုပန်ရူပယုံတိုက်ရိုက်တကယ်လက်တွေမြင်ရအမျက်စိမိတ်ထားတော့လည်းပဲဘုရားကြီးကြောက်ရစီမြည်ရေမြေတော်တောင်အဲ့ဒါကြီးကြတော့မနောပညာဓမ္မယုံဘာပါလဲ အဲဘာကိုပဲမြင်မြင်ပေါ့လေအဲ့လိုမြင်တဲ့အခါမှာမြင်တဲ့အရာဌာနလေးကိုပုဂ္ဂိုလ်သတ္တဝါသဏ္ဍာန်ပညာတရားထင်အောင်မကြည့်ပဲနဲ့တဲ့ကြာပြားဝိုင်းလောက်ဖြစ်စေမကြည့်စေစည်းစိမ်လောက်ဖြစ်စေစိတ်ကလေးကကွက်ပြီးတော့မြင်နေမြင်နေမြင်နေမြင်နေရှုမှတ်ရချက်ချလောက်မှလို့ပြောခြင်းပြောမပြောရင်ဒီပြင်ခန္ဓာတင်ရှားတဲ့ယုံနာကိုရှုမှတ်ထို့ အတူကြားတဲ့အခါမှာလည်းပဲကြားတယ်ကြားတယ်လို့ကြားတာပဲကကြားနားကကြားလို့ဘယ်ကိုရှုရမလဲအဲကြားတယ်ကြားတယ်ကြားတယ်လို့ရှေ့တန်းနဲ့နောက်အတန်မဆက်အောင်ပေါ့ရှေ့တန်းနဲ့နောက်အတန်ဆက်သွားတော့အာတာချီကျူတာပဲအာတာကဆဲတာဆိုတာပဲဆိုရင်လောဘဒေါသဖြစ်နိုင်သေးတယ်အခုတော့ကြားတယ်ကြားတယ်ကြားတယ်ဖြတ်လိုက်တော့တဲ့ရှေ့တန်းနောက်အတန်မဆက်တော့လောဘဒေါသဖြစ်အောင်မလား ထိုအတူတဲ့နာခေါင်းနာဆုံတဲ့ကနာနဲ့နာနဲ့ရှုမှအဲ့လိုရှုမှမယ်ဆိုရင်ဒီနာနာနဲ့ပတ်သက်လို့တဲ့ဆွဲလာမှုလောဘမကျင်နာမှုဒေါသဖြစ်အောင်မလားအဲဘာလို့မဖြစ်တာလဲမြင်နေကြတဲ့နာနဲ့လို့ရှုမှတ်နေခြင်းကသိသွားတယ်အဲ့လိုသိတယ်ဆိုတာကဝိစာသိတယ်ဆိုတာမသိဘူးဆိုတာအဲအဝိဇ္ဇာ အဲဒါကြောင့်မို့တိမှုဆိုတဲ့ဝိဇ္ဇာကိုတရားကိုကောင်းလိုက်တော့မောအအမောဟသို့မဟုတ်ပညာစေတသိက်ပေါ့ အဲ့ဒီအမောဟဆိုတဲ့ပညာရှိနေရင်တဲ့ဟောလောဘဒေါသမကတ်နိုင်တော့လောဘဒေါသကအဝိဇ္ဇာဆိုတဲ့မှောင်ဖုံးမှ तू ကမှောင်ရိပ်ခိုပြီးတော့ဖြစ်ရသတိမရှိဘူးလောဘဖြစ်မောဟပါပါအဒေါသဖြစ်မောဟပါတဏိမောဟဆိုတဲ့အမိုက်မောင်ကိုအမိပြုပြီးတော့လောဘနဲ့ဒေါသကဥဖြစ်ရလောဘဒေါသကြီးသီလမဖြစ်နိုင်ဘူးလေဒါ ဟုတ်ပလားဒါကြောင့်မြင်တဲ့ကြားတဲ့နားတဲ့စားတဲ့လို့ရှုမှတ်တဲ့အခါမှာသိသိသွားခြင်းကြောင့်မသိမှုအဝိဇ္ဇာပယ်လိုက်ရင်ဟောအလေးရောင်ရှိတဲ့လောဘဒေါသမှောင်ရိပ်ကိုတဲ့သဘောတရားတွေဖြစ်ပါအောင်မလားအဲမဖြစ်တော့ဘူးတဲ့ အေးအဲ့ဒီတိုင်းရှုမှရတယ်ဆိုပြီးတော့အဲ့ဒါဒီမှာတော့ဘုန်းကြီးတို့ကိုယ့်ရဲ့အကျယ်ဝန်းလေးဆိုပြီးတော့လင်္ကာလေးရေးပေးထားပါတယ်ဆိုအရှင်အာယုံမျက်စိထီတော်မြင်သည့်စိတ်ဓာတ်ပေါ်လာတယ်မြင်ရတာကိုသာယာကြရင်မြင်ရတာကိုသာယာကြရင်အဲသာယာကြတော့ ရူပတဏဖြစ်လာတယ်ရူပတဏဖြစ်လာတယ်ရာရာအာယုံကြုံရဘဝမှာရှိကြပြောမွေသူပဲကွယ်ဘဝသစ်ကိုဖြစ်စေတတ်လို့တဏှာပြအောင်ဖြတ်ရမယ် တယ်လီဖုန်းနဲ့ပြောတယ်ဆိုတော့တဏှာပြတ်အောင်ရှင်းရမယ်ဖြစ်သွားတာအမှန်တဏှာပြတ်အောင်ဖြတ်ရမယ်ဆိုပြီးကာယညွသွားရတဏှာပြတ်အောင်ဖြတ်ရမယ်တဏှာပြတ်အောင်ဖြတ်ရမယ်မြင်တဲ့အခါမြင်တဲ့မကအရူပတဏှာပြတ်ပါတယ် ဒီကြတော့ပြတ်ဆိုတဲ့စကားလေးပြန်မှန်လာတယ်နော်အဲဒါကြောင့်ရှင်မဘုအယေတရိပေနိုးစော်တယ် စ္စအသက္ကုဏပရိစ္ဆရူပိစ္စဥပိစ္စတိသက္ကုဝိညာဏဒိဏသင်္ကတိဖာသောပသပိညာဝရဏဝရဏပိညာတနာတဲ့ဗျဟောမျက်စိရဲ့အစင်းမျက်စိရဲ့အခန္ဓာအစင်းကအတိုက်တာအဲဒီလိုတဲ့အခန္ဓာနဲ့အတိုက်တာနှစ်ခုတွေ့လိုက်တဲ့အခါကျတော့ဟောပရိသတ်ရေတဲ့အပွင့်နာဆိုတဲ့မြင်သိစိတ်အဲ့ဒါကိုစက္ကုဝိညာဉ်လို့ခေါ်ပါတယ် အပွင့်နာဆိုတဲ့မြင်သိစိတ်ကပါအဲစကုဝိညာဉ်ခေါ်တယ်ဒီဟာတွေကိုပရမတ္ထတရားကိုကောက်လိုက်ကြည့်တော့ဒီမျက်စိရဲ့မြင်စရာအချင်းရဲ့ကယုတ်တရားမျက်စိနဲ့မြင်စရာအချင်းကပါလေဟိုမြင်သိစိတ်ကလေးကနန္တရားဗျာအဲ့တော့ဘာနဲ့ပါတော့ယုတ်တရား အောင်မြင်တယ်ဆိုတာမှတကယ်ပရမတ္တသဘောတရားကယုံနဲ့နာမဲရှိတဲ့ငါသူတစ်ပါးယောက်ျားမိန်းမသေဝဉ္ဇလေးပြလူနာပြမသတ္တဝါဆိုတာမရှိဘူးတဲ့အဲ့ဒီအရှိတရားလေးကိုအသိကွဲပြားအောင်ဆိုပြီးတော့မှတ်ရတယ်အရှိကိုအသိနဲ့ကြိုက်အောင်လုပ်တာဝိပဿနာအရှိကိုအသိနဲ့ကြိုက်အောင်လုပ်တာကောင်းပြီတဲ့အဲ့ဒီသုံးခုပေါင်းစုံပေးလိုက်တဲ့သဘောကဖတ်တာ မျက်စိရဲ့အရှင်းရဲ့မြင်သိသိရဲ့ပေါင်းစည်းပေးလိုက်တာကဘာလို့အဲဖတ်တာဒါပရမတ္ထအဲ့ဒါရှိကိုရှိမှဒီမြင်မှုဆိုတာဖြစ်တယ်ဒီဖတ်တာမှာပဲမြင်မှုဆိုတာဖြစ်ဘူးဖတ်တာပင်စရာဝေဒနာဖတ်တာရဲ့နောက်ကမြင်လို့ကောင်းမကောင်းခံစားတာဝေဒနာမြင်လို့ကောင်းမကောင်းခံစားတာဟောဝေဒနာဗျာ အဲ့တော့အဲ့ဒီတင်ဘုန်းကြီးတို့ကပြတ်အောင်ရှုရတယ်ဒီအကြည့်ကုသိုလ်အကုသိုလ်မဟုတ်သေးဘူးဝိဘက်ကရိယာပဲရှိသေးတယ်ဒါအဲ့ဒီဝေဒနာကနေဝေဒနာပြည့်ကြတဏှာလို့ကူးသွားရင်တော့ဘယ်လိုမှဖြတ်မရတော့ဘူး ဖြတ်ရအောင်မလားဒနာပစ္စယဥပါရဏဆိုတော့ပို့လို့သိုးသွားပြီပေါ့အဲ့တော့ဘုန်းကြီးတို့ပရမတ္ထသဘောပြောရရဲ့အဓိတာဘုံဘုံငါသရဏဘုံပိစေတာပိဇာတော်နာဝဇ္ဇစက္ကဝိညာဉ်သံပရိတိုင်းတာနိနာဟုတ်တော်သောတရာယုံနဲ့အဲ့တော့အဓိတာဘုံဘုံငါသရဏဘုံပိစေတာဒါဘဝင်စိတ်နောက်သာမတိဆိုင်အဲ အတိဒါဝေမငါသနာဘုံဥပိစေတာမစ္စရရဝဇ္ဇမစ္စရရဝဇ္ဇဆိုတာမြင်တဲ့အာယဟင်းငါမြင်တာဘာပါလေးသူဆင်ញင်လိုက်ဒါပဲသူဘာပါလေးဆင်ញင်လိုက်ပြီးဒီမဲ့အသူဘာမှပြည့်တယ်ပြည့်အဲ့ရနေပြီးတော့တမ္ပတိဆိုင်တဲ့တမ္ပတိဆိုင်ကလက်ခံတမ္ပတိဆိုင်ကအဲ့ဒီမြင်တဲ့အာယုလေးကိုယူထားတာဒီအတိကုသိုလ်အကုသိုလ်ဖြစ်သေးဘူးတဏိရဏကစုံစမ်းတာဒါဘာခေါ်တယ်ဒါဘာခေါ်တယ် တဏှိရဏကလည်းစုံစမ်းယုံနေမယ်သူ့အတွက်ကုသိုလ်အကုသိုလ်ဖြစ်သေးဘူး။ဘေဒါကြောင့်ဒီတာဝေဝငါသရဏဘုမိစရာမဇရောရာဥဇသကုဝေယတံပိသန္တိရဏဟောဟုတ်တော့ကြတော့ဆုံးဖြတ်လိုက်ပြီ။ဟာတာပါပဲလို့သူဆုံးဖြတ်လိုက်တယ်။အဲ့ဒီအဖြစ်လည်းပဲဆုံးတာဆုံးဖြတ်တာသူ့ကိုဘာမှမဖြစ်သေးဘူးလေ။ဟောနောက်တာဇောကုသိုလ်ဖြစ်စရာဆိုရင်ကုသိုလ်ဇောအကုသိုလ်ဖြစ်စရာဆိုရင်

တတ္တံပထမစိတ်တေနာအတန်ကိုကြားလိုက်တဲ့ဟာလေးအဲ့ဒါပထမဝီထီဆိုပြီးတော့ခန္ဓာကတိတာဘုရားသနာဘုဝိစေရပိဇာရောဇသောတာဝိညာဉ်တမ္ပတန်တတိနာဥထောသောတရာယွသွားအဲ့ဒီမှာဘာမှမဖြစ်သေးဘူးပြိတ္တခန္ဓာကပြောတယ်ပဲအေးဒါကြောင့်သတ္တပထမစိတ်တေနာတိတံဒုတိယစေတသာ အဲကိုနဲ့ငါကြားလိုက်တာလေးဘာပါလေးငါကြားလိုက်တာလေးဘာပါလေးဆိုတာကအဲ့ဒါဒီအထိလည်းဘာမှဖြစ်သေးဘူးနာမတတ္တိယစိတ်တေနာအာသာထွေးကလို့ခေါ်တယ်ဗကံလို့ခေါ်တယ်လို့အမိနာမရောက်သွားပြီဓမ္မသတုဒ္ဒစေတသာထွေးကဆိုတာဒီလိုပုံစံလေးပဲဗကံဆိုတာဒီလိုပုံစံလေးပဲလို့ဆွဲသွားရင်မရတော့အဲ့တော့ရှင်းနဝိဋ္ဌိတွေမှာပဲဖြတ်ရတယ် သတ္တဗရမစေတနာဒီတန်ဒုတိယစေတသာအဲ့ဒီနှဝိချိမှာပဲဖြတ်လို့ရတယ်ဓမ္မနာမတတ္တိယစေတနာဓမ္မသတ္တုတ္တစေတသာအမိနာမနဲ့တရားတဏ္ဍပညာဖြင့်ဘယ်လိုမှဖြတ်လို့မရဘူးဒါကြောင့်မြင်စေခဏကိုမြင်တယ်မြင်တယ်မြင်တယ်ခုနကတရားတဏ္ဍအမိတွေပေါ်မလာခင်မှာမိမိကရှုမှတ်ရတယ်အဲ့ဒါကိုပြောတာသဘောပေါက်နိုင်မလားဒါကြောင့်အရှင်အာယုံမျက်စိထီတော် မြင်သည့်စိတ်ဓာတ်ပေါ်လာတယ်မြင်သည့်စိတ်ဓာတ်ပေါ်လာတယ်ဒါကတော့ဘုရားယဟန္တာလည်းတူတူပဲဘုန်းကြီးတို့ပြိတ္တာလည်းတူတူပဲမျက်စိရှိအရှင်အာယုနဲ့ထိတွေ့ရင်တော့မြင်သည့်စိတ်ကဖြစ်မှာပဲတမယုကြနိယာမပေါ့နော်အရှင်အာယုမျက်စိထိတော့မြင်သည့်စိတ်ဓာတ်ပေါ်လာတယ် ဖြစ်လာတယ်အေးခုနကဝိသိလဲဝိသိမှာရှင်းနဝိသိတွေဖြတ်နိုင်ရင်ဗျတဏိဟုတ်တော်တွေဖြတ်နိုင်ရင်ဗျမပြတ်လို့ဇောတိကပ်ပါလာပြီဆိုရင်တော့အကျိုးပေးပြီ ပရမတ္တရှင်းနဝိထိရင်သိရင်သိအဲလိုမှမနောက်ကပညာနဝိထိဖြစ်လာရင်တော့သိလို့မရတော့ဘူးတဲ့အဲ့ဒီမိဟာရကိုပါရရင်ရူပတဏဘာပါလေရူပကရုပ်အရှင်းတဏကတတ်မဲ့တာရုပ်အရှင်းလေးသာယာတတ်မဲ့သွားပြီတဲ့ဗျာအဲလိုတတ်မဲ့သွားမဲ့တွေ့ရာယံတဏပောနောဘဝေကနာနိရာကသာကတတတရာတတရာဘိနန္ဒီနိယာယတနာအဲ ကျေရှိတာနံရတာတွေ့ထီကြံစီတိကိုနှစ်သမှုဆိုတဲ့တဏှာတရားဒီပေါ်နောဘဝိကတဖန်ဘဝအသစ်ကိုဖြစ်စေတတ်တယ်။ဘာဖြစ်စေတတ်တော့အေးဒါကြောင့်ရှိကြပြောမွေသူပဲကွယ်ဘဝသစ်ကိုဖြစ်စေတတ်လို့တဏှာပြအောင်ဖြတ်ရမယ်လို့ရေးတာ။အေးအဲ့ဒါကြောင့်လည်းသူကခန္ဓာက ဒီတဏှာဖြစ်လာပြီဆိုရင်တဲ့အဲ့ဒီတဏှာကိုရူပတဏှာရုပ်ရှင်၌တတ်မှတ်တဲ့တဏှာအဲ့ဒီတဏှာဖြစ်လာရင်သူကအဲရရအာယုံကြုံရဘဝမှာရှိကြပြောမွေ့သူပဲကွယ်တဲ့ဗျဟောအဲ့ဒါ တရတတဗိနာနီနီတတရတတထိုထိုဘဝရရအာယုန်၌အဘိဘာရတော့အဘိနန္ဒီနီလိုလန်းနှစ်သက်ညီကတွေ့တာမှုဖြစ်သွားပြီလောကပြောကြတယ်ဆွဲမိရင်အဖြုတ်ခဲ့တယ်ဆွဲမိရင်ဘာလို့အဖြုတ်ခဲ့တယ်ဆိုကြပါစို့ဘယ်နေရာတစ်စီ60တစ်စီမြင်ဘူးလားမမြင်ဘူးနဲ့ဘယ်လိုလုပ်ကြောက်ကြ အဲ့ဒီနေရာတစ်စိရှိတဲ့တွင်လဲဟောမျက်စိမိတ်ပြီးဇွတ်ပြေးပါအခုတော့မလက်ချဖြဲကြည့်ဘယ်နာမင်းနဲ့ပေါ်လာမှာလဲအဲ့ဒါအစွဲပဲအခုလည်းဒီတိုင်းပဲတဲ့အစွဲလမ်းရှိနေကြတယ်တဲ့ ဂိုင်းရှိစေဗျာအဲ့တော့ရူပတဏဖြစ်လာတဲ့ရရအာယုကြုံရဘဝမှာရှိကြပျော်မွေ့သူပဲကွယ်တဲ့မကောင်းတဲ့ဘဝမှမမပျော်ဘူးမအောင်ဘူးအခါတပါတရားမကြီးကမာတလိနဲ့အတူတူကဒိဗ္ဗစက္ကူဆိုတဲ့နာမည်ဒီမှာမြောင်းကြီးနဲ့ရှောက်ကြည့်ကြည့်တော့ဟိုအဲအိမ်နာတွေကလောက်တွေကိုသွားတွေ့မစင်းနေတထွေးတွေဟာမာတလိကြည်စမ်းကွာ ဘဝဘလောက်ယူเสียကောင်းတော့ကအဲ့တော့လေငါမင်းမှားထားတယ်ငါသေးသွားလို့များမသကအဲ့ဒီလောက်ပြည့်မင်းလှန်ကြီးနဲ့လာထိုးသက်လာကောင်းပါပြီတရားမင်းနောက်တရားမင်းသေးတော့မှအဲ့ဒီအိမ်သာတဲ့လောက်သွားဖြစ်ဟောဗျာ လောက်သွားပြီတော့မာတလိကတကားလည်းပဲအိမ်သာဖွင့်လိုက်တော့တရားမင်းလောက်ကြီးကလေတကူလုံးမပေါ်ရင်ပါဇက်ကလေးတွေပေါ်ပြီမာတလိရေငါဖြစ်ရဘဝမှာပျော်ပြီးသူဇုတ်ကနေမြုပ်သွားတာဘယ်တော့မှပေါ်မလာဘူးအဲဒါကြောင့်တို့အရာစကားပြောကြတာဘယ်တဲ့ကတော့ဘယ်မှာပြောတော့မစင်တဲ့ကလောက်မစင်မှပြောတယ်ဗျတဏှာတရားကအတော့ခက်တာ ဖြစ်ရဘဝရရအယုံကျုံတယ်လို့သူကပြောမွေ့တတ်တယ်ဟုတ်ပလားအဲ့တော့ဒိဋ္ဌနာအလိုက်ကန်းစုမသိတာပေါ့မတကာကောင်းတဲ့ဘဝပျော်မွေ့ရင်တော်သေးတယ်အခုမကောင်းတဲ့ဘဝလည်းဘာဖြစ်တော့ပျော်မွေ့တယ်ဆိုတော့ဒိဋ္ဌနာကောင်းမှာမလားအဲဒါကြောင့်ဖြစ်ရအာယုံအဲ ဗျာယာအာယုံကြုံရဘဝမှာရှိကြပြောမွေ့သူပဲကွယ်ဘဝဒီကိုဖြစ်စေတလို့တဏှာပြအောင်ဖြတ်ရမယ်တဲ့ဗျာဒီတဏှာကဘဝအသစ်ဖြစ်စေအဲတော့ဒုပရိသကအသစ်ဆိုတာလေးတွေးပြီးတော့မြန်သွားမတတ်မလိုက်ဘူး အသစ်ဆိုတာလည်းစလုံးလေးကသာတစ်ပေမယ်အတွင်းကိုလှိုက်ကြည့်တော့ gain တို့ဘဝအသစ်ဥဝဲရလို့ဖြစ်လာကြပြီအဲ့ဒီအချိန်ကစပြီးတော့ကမ္မတဏ္ဍနဲ့အချင်းမိဘလူကြီးသူမများကလှုပ်ပြပြုဆိုကြ ကိုကိုယ်တိုင်စားမဝတ်ဆင်နိုင်တဲ့အချိန်ကျတော့ကိုကိုယ်တိုင်ပဲစားမဝတ်ဆင်ရတယ်မဟုတ်လားအဲ့တော့ခေါင်းပြီးတယ်ပျော်လို့လားမဖြစ်လို့ဖြစ်ရအဲ့ဒါဆင်းရဲလားချမ်းသာအဝတ်တွေဝတ်ရတာပျော်လို့လားမဖြစ်လို့မဖြစ်လို့ဆိုရင်ဆင်းရဲလားချမ်းသာကြီးကျင်ငယ်ဆွရတာပျော်လို့လားမဖြစ်လို့အဲ့ဒါမှသိသေးကြတယ်ကြီးကျင်ငယ်ဘယ်သူမှပျော်လို့ဆိုတယ်စွန့်တာမဟုတ်ဘူးပြည်တယ်မဖြစ်လို့ကိုဆွရရင်သူဟာဆင်းရဲလားချမ်းသာလား ကိုနာသေးဆိုတာပြောလို့လားမဖြစ်လို့အဲကြီးဘဝအသေးလို့အပေါ်ကရှစ်စရာသကလုံးလေးရေးထားပြီးမှအတွင်းကိုလိုက်ကြည့်တော့ဒုက္ခသဘုတ်ကိုလိုက်နေတယ်။ဟိုရနာရသေးရမမြင်ရင်နာမြင်ရမကြကျင်နာရကြားရမှန်ရလားအေးဒါကြောင့်ဆိုလိုက်အဲဘဝသေးကိုဖြစ်စေတတ်လို့ဘဝသေးကိုဖြစ်စေတတ်တဏှာပြအောင်ဖြတ်ရမယ်တဏှာပြ မြေစေအခါမြင်တဲ့မကရူပတနာပြတ်ပါတယ်အေးမြင်တဲ့အခါမှာမြင်တယ်မြင်တယ်မြင်တယ်ဆိုပြီးခုနပြောသလိုအဲကြာမြဝိုင်းတော့ဖြစ်စေအာယုကြည့်ရင်ပေါ့ အာယုံကသိဈေးဈေးလောက်ဖြစ်ဖြစ်စိတ်ကလေးနဲ့ကိုယ်ကပုဂ္ဂိုလ်တဏ္ဍပညာတရားထရောက်မကြည့်နဲ့အဲ့ဒါလေးကိုမြင်တယ်မြင်တယ်မြင်တယ်မြင်တယ်နဲ့ရှုမှတ်တဲ့အဲ့လိုရှုမှတ်ရင်ခုနကတဲ့ရူပတဏ္ဍဖြစ်မလာတော့ဘူးတဲ့ဗျာရူပကအရင်ရုပ်ပေါ့ဗျာတဏ္ဍကနှစ်သက်တာသဘောပေါက်မလားဒါကြောင့်မြင်စေအခါမြင်တယ်မက ရူပတဏပြတ်ပါတယ်အဲဒါကြောင့်ရှုမှတ်ဖို့အရေးသတိပေးလို့တော်တယ်အေးမျက်နာတစ်ခုပုံများလိုက်ရင်ကြားတာနာနာစားတာထိတိတာကြံတိတာအတူတူပဲဟုတ်ပလားအေးဒါကြောင့်ဆိုကြည့်အတန်အာယုနာမထီတော် ญาติစိတ်ဓာတ်ပေါ်လာတယ်ญาติစိတ်ဓာတ်ပေါ်လာတယ်ရှားရတာကိုသာယာချတော့ရှားရတာကိုသာယာချတတ္တတဏဖြစ်လာတယ်တတ္တတဏဖြစ်လာတယ်ญาယအာယုံကြုံရဘဝမှာญาယအာယုံကြုံရဘဝမှာရှိကြပြောမွေသူပဲကွယ်ရှိကြပြောမွေသူပဲကွယ်ဘဝတိကိုဖြစ်စေတတ်လို့ဘဝတိကို ဒနာပြအောင်ဖြတ်ရမယ်ကြားစေအခါကြားတဲ့မကသတ္တဒနာပြပါတယ်အဲဒါကြောင့်ရှိမဖို့အရေးတရိပိနိုးစော်တယ်ဟောနာယ အသားရဲ့နာကအခန္ဓာအသားကအတိုက်တာအဲ့ဒီလိုတဲ့ရှည်ကြီးကိုလက်ကနဲ့တီးတော့ဘိင္ကနဲ့အသားမြည်လာသလိုတဲ့နာရီဟူသောခန္ဓာမှာကြားကြအသားလေးတိုက်တိုင်းတော့ဟောကြားသိမှုဆိုတဲ့သောတာဝိညာဉ်စိတ်နန္တရား နာနဲ့အတန်ကယုတ်တရားနာနဲ့အတန်ကယုတ်တရားဟောကြားသိစေဆိုတာကနာနေရဗျာဒါကတော့ဘုရားလည်းဖြစ်မှာပဲသူသူကိုယ်ကိုဖြစ်မှာပဲသဘာဝဒါပေမဲ့လို့လိုင်းကွဲသွားတာကတော့အဲ့ဒီကြားရတာကိုသာယာကြရင်တတ္တတနာဖြစ်လာတယ်တဲ့ဗျာဟုတ်ကြားရတာသာယာရင်မဖြစ်တော့သာရကအတန်တနာကတတ်မဲ့လိုလားမှုဟုတ်ပလား အေးမမိုက်ရင်နဲ့အဲ့ဒါလိုတတ်မဲ့လွတ်လာမှုဒီတန်လေးကตายရလိုက်တာဒါဘုန်းကြီးတို့မိလောင်မြေပွင့်သောပန်းတရားဟောခဲ့စောင်းသမားလေးကအပြူကြီးတယောက်ကိုဝေးတစ်ထောင်နဲ့ပေးပြီးတော့သူကမေတ္တာစကားဆိုတယ်အဲ့တော့ဟိုကအနင်တို့လိုဖက်ခွက်သားတို့နဲ့တူသလားတန်သလားဆိုပြီးတော့မငေါ့ငန်းတာ ဒီတော့မှဆောင်းသမားလေးကနာကြီးနာပြီးတော့နေရသပချုံတဲ့ကကြူသွေးသပဓမြမြဆိုပြီးတော့မှတခါတည်းပဲထိုတထေသမီးအိမ်နဲ့မျက်နှာချင်းစာအိမ်ကိုတက်အောင်အလွမ်းသိအောင်ပေါင်းပြီးတော့မှအဲ့ဒီမှာအဲဆောင်းကလေးနဲ့ဆိုတိပေါ့ဗျာဂီတတရေနာတန်တိတ်တရံတန်တိတ်တရေနာဂီတတရံ အေးတချင်းသားနဲ့ဆောင်းသားဆောင်းသားနဲ့တချင်းညာဆိုတီးကလေးပေါ့ဘယ်လိုပါလဲမိန်တုံမိန်တုံဘကတယံဘုံပစ္စုံနေနပမောတန္တဒွေရမကဒုက္ခမိန်သူမလပုပ္ဖဝိဇာယေတုတထာဂတံဟံဝန္ဒေဝေဝေရဏကုဟေမန္တကု စေစေယတကုပုပုသံသံသာလံပကြဝန္တံဝန္တိဒုက္ခံနမေအဲဒါစောင်းတော်သားဘုရားရှိခိုးဘာပါလဲအေးဆိုဒီကလေးနဲ့ခေပြောပြောရဲ့စောင်းတော်သိငါထိန်ဝါရှိန်ပြလင်မာလို့ အတန်ပေးလိုက်တော့ဘဝကအပြူကြီးဟာအတန်ကလေးကตายရလိုက်တာဟောနားနဲ့အတန်နဲ့တိုက်တာကြားသိမှုကသဘာဝပုံမှန်အဲ့ဒီကြားရတာလေးပေါ်ကသူကตายရသွားပြီตายရတော့ သားနောက်တလောက်သားရရင်ရုပ်တွင်ကလေးကလည်းလှမှာပဲလို့ကြည်ရင်နဲ့တွေ့တာကြောင့်ပရိသတ်ရင်လူဝင်မောက်ကမထွက်ဘဲနဲ့ပရင်းမောက်ကထွက်လိုက်တာဟောအောက်ကြသေးပါရောလားတတ္တတဏဘာတဏတို့အများကြီးပဲအဲ့ဒါတွေ ဟုတ်ပလားလူမပြောနဲ့တရိษံလည်းဖြစ်တာပဲခြေတော်ကတဲ့ဟိမန္တာအနိကံကြီးရှိအဲဒီကံထဲမှာရှင်နေတကားတဲ့ရေကစားကြပဇွန်လုံးကြီးတကောင်ကလည်းရှိဘလောက်တောင်ကြီးတယ်လေအဲ့ဒီရေထဲရှင်းလာတဲ့ရှင်းကိုခြေတော့ပြလိုက်ရင်အဲ့ဒီရှင်းမလွတ်နိုင်ဘူး တနေ့ကျတော့ဘုရားလောက်ရှင်ကိုညညတော့ဘုရားဘေရဝကြောက်မဲ့ဘွယ်အတန်နမိတ်ပြអော်လိုက်တော့ဒိဗိရှင်တွေပြေးကုန်ပြေးကုန်တော့အဲ့ဒီဘုရားလောက်ရှင်ရဲ့မိဘရားကလည်းပြေးဟဲ့ဒီတဲ့ငါသခင်ယောက်ျားမပါပါလားပြန်ကြည့်တော့မှဟိုတဲ့ရောက်တော့အဘယ်ရှင်မငါ့ကိုကယ်ပါအောင်ခုဘသူကြီးကငါ့ကိုဆွဲတယ်အာကိစ္စမရှိဘူးတဲ့အာဝတိယောမိဝိတ္တာမိ အဝတိယောတိဘဝိတာမိသိရဲ့ကိုယ်ွယ်အားထားရဖြစ်မယ်ဆိုပြီးတော့မှအိုးပဇွန်လုံးဆိုပြီးတော့မှပြောကြတယ်ပြိတ္တာမသာပေးလိုက်တဲ့အခါအဲ့ဒီမတ္တရှင်မရဲ့အတန်ကိုတတ်ဆွဲသွားခဲ့တဲ့ပဇွန်ကညှက်ထားတဲ့ထဲမှာရော့ပြလိုက်တယ်အဲ့ဒီမှာဘုရားလောင်းကနောက်အေးဒါကြောင့်ဗာလေပြိတ္တာရာသာအာယုန်ဟရာမထီတော် စားဖြစ်စေဟောဇကိုင်းကကောင်းမှုတော်နာကပြဲတယ်ရောရွာကိုသွားပို့အောင်ပြဲရောရွာသူရွာသားတွေကစာသကဗျာကာယနပိသိတ်ကောင်းတာအဲ့တော့မန်းလေးကလူတယောက်ကငါသွားပြီးတော့လေ့လာသို့တော့အလုံးအားလုံးလေ့လာရင်ကြံချိန်ဖန်ချိန်ရမယ်အဲ့တော့အလုံးလုံးနေတော့သွားပြီးတော့လေ့လာမယ် မန္တလေးသားကသွားတော့ဟိုမှာဂျုံဆိုင်တဲ့ဂျုံနေနေမောင်ကြီးကဘယ်မျိုးပါပါလဲရှင်ဟောမန္တလေးနေပြီးတော့ပါညမတော့ဩဩဩမောင်ကြီးကဘာများလောက်ကြိုက်သားပါတယ်ရှင်အဲဘရင်လေးတော့အမှုထမ်းပါတယ်ညမတော့ဩဩဩ ဒါဖြင့်မောင်ကြီးနာမည်ကဘယ်နဲ့ခေါ်ပါသလဲရှင်ငါအလုံးနဲ့မြို့တော့စာကြည့်ရင်စီနိုင်မယ်ငါနာမည်စာမကြည့်နဲ့အောင်တော့ခတ်ဆန်းဆန်းပြောလိုက်မယ်ဆိုပြီးတော့ကိုကွက်ကွက်ဝမ်းမှာညီမတို့ဘာသူလဲအဲ့တော့ဟိုကစကားကြီး ရဲရောသူလေးတွေကလည်းဂျုံဆိုင်ရင်မှတ်တတ်တယ်မန်းရွှေမျိုးတော်လေးတော်ကွယ်မူရံရဲရောသူလာမဆန်းတဲ့ကိုကွယ်ကွယ်ကွမ်အောင်လည်းတို့လူတွေလေဘာလဲအစာအာယုံအရာသာထီအမောင်အရာသာအာယုံလျာထီတော်စာတိစိတ်ဓာပေါ်လာတယ် စားရတာကိုသာယာကြတော့ရတ္တတဏဖြစ်လာတယ်ရရအာယုံကြုံရဘဝမှာရှိကြပျော်မွေ့သူပဲကွယ်ဘဝဒီကိုဖြစ်စေတတ်လို့တဏပြအောင်ဖြတ်ရမယ်စားစေအခါစားတဲ့မကရတ္တတဏပြပါတယ်အဲဒါကြောင့် ရှုမှတ်ဖို့အရေးသတိပေးနှိုးဆော်တယ်သဘောပေါက်ပါလားအေးအေးအေးအဲ့ဒါသဘောမပေါက်တော့အခုကကျူရှင်ဆရာမတွေစားတာလေကျူလဲရတဲ့ကျူရှင်မမွေးသေးဘူးအမိပိုက်တဲ့အောင်ရိုးထွက်ပြီးကျူရှင်ကြီးယူနေရဒီမှာတခုပြထားရင်အားလုံးသိမှာပေါ့နားရှင်းမလားအေးအဲ့ တ်စွာဘုရားကလည်းပဲအခုကပြောရင်သမိတ်လွယ်ပြီးတော့သင်္ကန်းယူနေမတ်တရတရားဟောဟာဘာယဓာတုစရိယလည်းဒူးလေးနှစ်ဘက်ထားပြီးတော့လောက်ချင်တဲ့တရားတရားနာပြီးတော့မှဒေသနာနုအာရေနာအတနောညာနာပေတ္တဝါ ဒေသနာနုအရေနာဒေသနာအရှင်လည်းရောက်သဖြင့်အတနောညာနမိမိရဲ့ညာကိုပေသတ္တဝါရှိ၍ဘုရားကမြင်စေကြားစေနားစေစားစေထိထိစေကြံသိစေအဲ့ဒါလေးကိုမြင်နေကြားတဲ့နာနဲ့စားတဲ့ထိထိတဲ့ကြံသိတဲ့ဆိုပြီးတော့မှတ်ရမယ်ပြောတော့အဲ့ဒီဒေသနာအတိုင်းနဲ့အဲ ယဓာတုထရိယခန္ဓာညာစိုက်ပေါ်ခိုက်မြောက်ရှုမှလိုက်တာဟောဝိပဿနာညာရှိစဉ်မညာဘုညာရှိစဉ်တို့ဖြင့်အာသဝကင်းကွာယဟန္တာဖြစ်တော်မူတယ်။ဘာဖြစ်သွားတော့ အဲ့ဒါဘာကြောင့်လဲအတိတ်ခန္ဓာဘုရားလက်တဲ့တောင်းပေါ်မှာသူတရားအထုတ်အဲ့တော့ကတော့ဘာမဲ့ဘာပုံမှမရခဲ့ပါဘူးဓမင်းအသက်ခုနှစ်ရက်ကျော်ပြီးတော့နေလားငါလားခုနှစ်ရက်အထုတ်ခဲ့တဲ့ဝိပဿနာတရားဟောအခုဒီမှာဘောဓမရှင်တော်ဘုရားလက်ထက်ကြတော့ကဗိဒိတိဓမ္မတသုတေသုဓမ္မတမုတေမုဓမ္မတဝိညာတေဝိညာတမတ္တမယဘဝိတတိဧဝသကိတာပါစက္ကမိုင်းပဲရှိရှိ ဘလုံးမှမရှိလေရဘူးပြီးတော့လည်းသူဒူးလေးထားပြီးတော့ကျင့်လိုက်တာလည်းပဲမိနစ်ပိုင်းပဲရှိပြီနာရီတော့မကြာပါဘူးပြိတ္တာလောလောကူကူနဲ့တရားမရဘူးလားအေးအဲ့ဒါကြောင့်လက်ငုပ်ခေါ်ယူပြည်နေဘူးတဲ့ဗျာဟော အတိတ်ဘဝတောင်မွတ်တဲ့အာထုတ်ခဲ့တဲ့တရားလက်ငုပ်တို့ကိုပိစုံပံမြင်မှုကြမှုနာမှုစမှုထိတိမှုကြံပြီးမှုဘာရ6ပါးတကား6ပါးကဝင်လာတဲ့အာယုတွေတတိလေးနဲ့ကာပြီးတော့ရှုမှတ်ခြင်းဖြင့်ဟောအာသောကင်းကွာဉာဏ်နာဖြစ်တော်မူတယ်တဲ့ဗျာ လိုအပ်ချက်ကဒါပဲသူဇာလန်အဆုံးပြီးပြောရင်တော့အဲ့ဒီမှာယဟန္တာဖြစ်ယဟန္တာဖြစ်တဲ့အခါကျတော့မလဗိယံပါဏိဘဂဝတောတန္တိကေပပိဇာလဗိယံဥပသမ္ပဒာဟေးအမျိုးသားများ လူဝတ်ကြောင့်လည်းယဟနာဖြစ်သွားရင်ယဟန်ဝတ်ခြင်းဝတ်သင်္ကန်းဝတ်ခြင်းဝတ်သူ့သက်တမ်းတစ်လျှောက်နေနိုင်သေးတယ်အဲဒီလိုမှမဝတ်ရင်အေးမနဲ့မကူရပဲနဲ့ခဏိပင်လေပြိဋိဘံဆံရတယ်ခဏိဘာဖြစ်တယ်နေမကူရဘူးတဲ့သင်္ကန်းဝတ်ရင်တော့သူ့သက်တမ်းလျော်သွားနေနိုင်တယ်သင်္ကန်းမိုးရင်နေမကူရဘူးတဲ့ဗျာ ဟုတ်ပလားအဲ့ဒါကြောင့်ဒကာကြီးတွေအိမ်ကဒကမကြီးတွေနဲ့မကွာနိုင်ရဟနာဖြစ်အောင်တော့အာမထုတ်ကြပါနဲ့လို့တောင်းမှမရသေးဒကမတွေလည်းပဲအဲ့ဒါသူကတော့မဟုတ်ချတရားမှသူ့မှာသင်္ကန်းဝတ်ခွင့်မရှိတော့ဘူးအဲ့တော့ရဟနာဖြစ်အောင်တော့အာမထုတ်ကြနဲ့အောင်ကြားလားဟုတ်ပလားကိုက်တာအဲ့ဒါနဲ့ တ်စွာဘုရားတပည့်တော်ရှင်မြတ်ဓမ္မရှင်ဖြစ်ရလိုပါတယ်ယံဖြစ်ရလိုပါတယ် အဲ့တော့တပိသဝကိတို့ဆိုရင်မယကညာလက်တော်ဆန္ဒ၍အေဘိက္ခုစရာပြမသရိယနာမဒုက္ခတာတာကိရိယာယယဟန်လာလောဟေသာသနာပြမသရိယမြတ်ပမေဃပြမသရိယခြင်းကိုခြင်းမို့ရဘာဝိယသာသနာတော်မှာတဲ့အထုရှုပွားလို့လို့ပြောလိုက်ရင်သမုတ်စိတ်ပဲဝါလဲစင်မြပြီးတော့ဗျက်ကနေယဟန်ဖြစ်သွား အဟုရိပါယိယကြတော့ကအတိတ်ဘဝကသင်္ကန်းသဘေပြိခရလူထံငယ်တဲ့ကောင်းမှုကံမပါတဲ့အတွက်ဒါကြောင့်ပတ္တရှိဝရံပရိယေတာပါယပါယပတ္တရှိဝရံသဘေသင်္ကန်းကိုပရိယေတာရှာအောင်လောသင်္မာသဘိသင်္ဃာရှိရလားမရှိသေးဘူးဗျာအေးမရှိရှာအောင်ကွယ်ဘာကြောင့်လဲဆိုတော့သူကုသိုလ်ကမပါတော့ဘုရားကအေဟိဘိက္ခုမခေါ်နိုင်ဘူး ခေါ်နိုင်ရအဲ့ဒါလေးလည်းသဘောပေါက်ပြန်နော်သူကုသိုလ်ကပါမှဘုရားကမသနိုင်တာကုသိုလ်ကမပါရင်ဘသူမှမမသနိုင်ဘူးဆိုတာသဘောပေါက်ပါဒီကိလူတွေကဟိုအားကိုဒီအားကိုနဲ့ဟာတော်တော်အုံနောက်ပြက်နေကြတယ်နော်မဟုတ်ကဟုတ်ကတွေနဲ့ဆိုပြီးတော့ဖြစ်နေကြတာနားရှင်းမလား အဲ့ဒီမှာတဲ့ဒကာဒကာမာရီမသုံးတဲ့အဝတ်စုပ်အဲ့ဒါလေးတွေရှားပွေရင်းကနေပြီးတော့မှအတိတ်ဘဝရံညိုးရှိခဲ့တဲ့ဘလူမကနွားမရောင်ခွန်ကြီးပဲဒါကဒကာဒကာဒကာဒကာကတော့နွားမကိုပူးပြီးတော့မှခတ်ပစ်လိုက်တာဟောဘာကြီးကဓာတုစီတွေကပရိနိဗ္ဗာန်ဆံသွားတယ်ဘာဖြစ်အဲ့ဒီခါကျတော့မှဘုရားက အာလုံသောသံဃာထုနဲ့သွားလိုက်တော့မှဘာကြီးရအဲ့ဒီမှာအလောင်းကောင်တို့တော့ကိုင်းငါရှင်တို့အဲ့ဒီပုဂ္ဂိုလ်ကိုမိရှုမိရှုပြီးတော့အယုဒ္ဓတဲ့ကိုမင်းတို့စေတီမှာဌာပနာသွင်းပြီးတော့စေတီတဲကြအဲ့ဒီမှာပြဿနာတက်တော့တာပဲပြိတ္တာအဲ့တော့ဘာလို့တို့လူတွေကဓာတ်တော်ဆိုအလုံးကြီးကိုဟိုမှာအယိုးတွေမောင်းမောင်းဟုတ်ပါလားအဲ့တော့ပုရုဇဉ်ယဟန်တွေကဟာ ဒီပုဂ္ဂိုလ်ဘုရားနဲ့တွေ့တာလည်းဘာမှမကြဘူးဘုရားကလည်းစီရီတဲခိုင်းတယ်အဲ့ဒီကြတော့မှမြတ်စွာဘုရားကခြေသားတို့သာသမပိစေကာဌာနတပရသဟိတာဧကံကတပရံတေယောယံသုတ်တဝဥပသမ္ပတိခြေသားတို့ငါနဲ့တွေ့ကြည်နေပေမဲ့လို့ပါဘုရားဓမ္မထိုရာမဲဘွဲ့မောင်းဘွဲ့တော့ဘွဲ့တောင်းဘွဲ့အဲ့ဒါတွေဘလောက်များနေပြီမဲ့လို့အကျိုးမရှိပါဘူးကွာတဲ့ဟေဒိဋ္ဌိဓမ္မတန်ဆိုပြီးတော့မြင်လက္ခဏာမြုံ မြတ်ကျမ်းနာသည့်အောင်ရှုစသည်ဖြင့်တကယ်လိုအပ်တဲ့တရားတူလိုကျေး၍လိုရင်းနာရရင်လည်းပဲပြီးပါတယ်ဆိုပြီးတော့မြတ်စွာဘုရားဟောကြားဟောကြားပြီးတော့မှဒီပုဂ္ဂိုလ်ဟာယဟန္တာဖြစ်သွားပြီဒါကြောင့်သူ့အယိုးကိုသင်တို့တွေစေတီတဲကြလို့ပြောတာ သဘောပေါက်မလားအေးအဲ့ဒါအခုကဓာတ်တော်ဆိုရင်အလုံးကြီးပဲဆိုတော့အခုဓာတ်တော်လှုပ်သားတဲ့လူတွေပေါ်နေပြီဂျပန်ကလာတဲ့ရေတန့်တဲ့အတိုင်းမှာတွေ့အလုံးလေးဟုတ်ပါလားအဲ့ဒါကိုဓာတ်တော်ဆိုပြီးတော့ခုကလှုပ်နေကြဒါဒီပြောရတာလေဘုန်းကြီးတို့မနာမရင်လေးเสียပါသို့တော်လည်းပဲများသောအားဖြင့်တဲ့အမားတွေဖြစ်နေတဲ့အတွက်တာကြောင့်ဒါတွေမပြောခြင်းပဲနဲ့ဘုန်းကြီးတို့ပြောနေရခိုင်းတော်ပြီဗျာ အဲ့ဒါအတိတ်ဘဝကထိုပါဠိယဓာတုရှိရတဲ့ကွာသုဘဗုဒ္ဓဂုတ်တိအဲ နကပုဂ္ဂိုလ်တာတိနောက်တော့ဥရှိတယ်အဲ့ဒီပုဂ္ဂိုလ်များဟာပြည်တန်းစာတယောက်ကိုခေါ်ယူပြောပါဟေးတို့ကြီးငွေလည်းမပေးရအောင်သူ့ရဲ့ယရနာတွေလည်းတို့တပ်ပြီးယူချဆိုအဲ့တော့ပြည်တန်းစာမာလေးကမလုံကြပါနဲ့လို့တောင်းပါတောင်းပါမေမဲ့မရဘူးငါတို့စကားပေါ်လာရင်မင်းကမြို့ထဲရွာထဲရောက်မှတိုင်ရင်တို့ဒုက္ခများလိမ့်မယ်မပြဘူးဆိုပြီးတပ်ပလိုက်ကြတော့ဟိုကလေးမကဒင်းတို့တွေ့ဘဝတိုင်းလက်စားချေရ လို့ဤအဲ့ဒါကြောင့်အခုယဟန္တာဖြစ်တဲ့နောက်ဆုံးဘဝမှာအကျွေးရှိလို့တောင်းတာဟုတ်ပလားတို့ရန်ကုန်ကြီးမြနိုင်ငံပြောင်းမဲ့လူတွေရောက်အကျွေးရှိတယ်လို့ပါခမကြီးပြောင်းတော့မှကျွတ်လို့ခမသွားတဲ့နေရာလိုက်မတောင်းနိုင်ဘူးကျွတ်ကျွေးလေးပေးခဲ့အဲ့ဒီလိုပဲဘုရားယန္တာဖြစ်တော့နောက်တာဘဝကမရှိတော့ဒါကြောင့်နောက်ဆုံးဘဝမှာဘုရားလည်းဝိဘက်တော်ဆန္ဒမကျွေးတော့ခါရအခုဘာကြီးရမှလည်းယန္တာဖြစ်တဲ့ဘဝမှာဘာဖြစ်တော့ ရွှေတောင်ခံရတာဗျာဒါကြောင့်ရွှေတင်ကျွန်းဖြစ်စင်စစ်မှန်စွာအဲ့ဒီရွှေကိုဖြတ်ပြီးရနာဝိပဿနာတရားကျင့်ပွားသူမှာကျွေးရရှင်လောကင်္ဂံဇမ အေးအဲ့ဒါကြောင့်ဝိပဿနာတရားကသာကာယမအကျွေးကိုဖြတ်နိုင်တယ်ဒါနသီလသမထကမဖြတ်နိုင်ပါဘူးပြိတ္တာအဲ့တော့မိမိတို့မှလည်းကာယကဝိကမနောကမကောင်းတဲ့အကျွေးတွေကိုယ်စီမရှိကြဘူးလားအဲအဲ့ဒီကိုယ်စီရှိရတဲ့အကျွေးတွေကိုဖြတ်ဖို့ရဘာတရားအထုတ်ရမလဲအဲဒါကြောင့်အခုပြောကြတာလက်ငုတ်ခေါ်ယူပြိနေဘူး ရှေ့ကအတုခဲ့တဲ့တရားကိုယ်ကတထိုင်တရားတိတ်တခုတလန်းတွင်ဟာနာမဖြစ်သေးဒေဂာနိယဟာနာဖြစ်မဲ့ဒေဂာနိမဖြစ်သေးရင်နာဖြစ်နာလောကယဟာနာဖြစ်မဲ့နာဖြစ်နာလောကယဟာနာမဖြစ်ရင်ဘုရားမပွင့်နဲ့အဲသာသနာ့ဘအခါမှာပိစိကဗုဒ္ဓဖြစ်မဲ့အဲလိုမဖြစ်သေးရင်နောက်ဘုရားတဆူမှာလွယ်လွယ်ကူကူနဲ့ဘာဖြစ်မလဲ ဟောကသဗ္ဗဗျာလက်ထက်ကအထုတ်ခဲ့တဲ့ဘာယဓာတုတွေကဂေါတမမြတ်စွာဘုရားလက်ထက်ကြတော့လွယ်လွယ်ကူကူနဲ့အဲရဟန္တာဖြစ်ခဲ့တယ်ဗျာ သဘောပေါက်မလားပဲငိုင်းတာပြီဘုန်းကြီးတို့ဟောပြောချက်ဒါသီလာပေးတာလေနှုတ်လိုက်နှစ်နာရီပြည့်ဖို့ရမိနစ်ပိုင်းပြတာလို့တော့သဖြင့်အဲလက်ငုပ်ခေါ်ယူပြည်နေဘူးဆိုတဲ့တရားဤတွင်မဲ့နေတိတာနဗင်ကကြတော့တဲ့သံဂရီကြောတန်နဲ့ဒီချီလန်းတရားပါတရား အေးအဲ့ဒီတရားကိုဘုန်းကြီးတို့ဟောကြားတာကြကြီးညိုကြမယ်အဲ့တော့ခဏိဘုန်းကြီးတို့တရားတော်မှများလည်းပဲဘဝအတိတ်ပါရမီကုသိုလ်ရှိကြလို့ဘုရားငါးစုဖွင့်တဲ့ဗတ္တကဘာလူဖြစ်လာကြအဲ့တော့အတိတ်ဘဝကဘယ်လိုကုသိုလ်တွေရှိခဲ့မယ်ဆိုတာမသိဘူးဒါကြောင့်ပြစ္ဆုတ်ပံလောအန်းနဲ့အတိတ်ဘဝလက်ငုပ်ကိုဘုန်းကြီးတို့ဖော်ထုတ်ကြရအောင်ဒီမလင်ခွေကခိုင်နေပါ လျှောက်စွာခါဝုထာမလုတ်ဣန္ဒြေငြိမ့်ငြိမ့်နေစိတ်တွေမလွင်ပါမျက်ကြည်မိတ်ကခေါင်းတဲ့ပါဓမ္မစိတ်ကိုထား မြန်ဘောင်းပိဟံမပြန်တရိထာဇလေအစုံသုံးမလုံးသိယုံသည့်အောင်ဘွာဟောင်းယုတ်ပိယုတ်ငြိမ်မလုံးပြောက်ချုပ်တရိထာ တ်ပါပိယဖောင်းပိန်ထာသူငါမဟုတ်နာနဲ့ယုတ်အဟုတ်သည်အောင်ဘွာနာယုတ်ခြင်းမြင်သူငါစင်ဘယ်ခွင်ငိမ့်စေလားခိုင်အပေရကပိတ်နိုင်ရောက်ကောင်းမြတ်သောဝိပဿနာတရားအားထုတ်ဖို့ ဒါလက်အုပ်ဖြဲမျက်တိမိန်ခေါင်းလေးတဲ့တဲ့နေခါလေးစမ်းစမ်းထားဝင်ဝင်ရမှာဘယ်လိုဝါဘညာလိုဝါဖြန့်တယ်လက်မတိချင်းတိဒါလိုဝါဒါဓမ္မမောဘယ်သူဘယ်လဲမောက်ရတယ်ညာလူညာလဲမောက်ရတယ်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 အမှန်တဲ့အောင်ရှုကြပါစို့အကုသိုလ်မတ်တရားကုသိုလ်တရားဖြင့် တရားမှသင်္ကာလမှာကိုယ့်ရဲ့ကာယကံနဲ့ဘလူမှမထိခိုက်ဘူးကိုယ့်ရဲ့ဝစီကံနဲ့ဘလူမှမထိခိုက်ဘူးကိုယ့်ရဲ့မနောကံနဲ့ဘလူမှမထိခိုက်လို့ဒါအပြစ်ကင်းသောကောင်းသောအလုပ်ပါပဲလို့ဘုန်းကြီးတို့တရားဓမ္မများလက်ခံပြီးတော့မြတ်စွာဘုရားကသူ့ကိုချစ်တယ်ဆိုရင်ဟောဒီတရားကိုအထုတ်ပါလို့ဓမ္မပဒဒဂရများမှာတိတ်တယဟံအတ္တတထယဟံဓမ္မရမယဟံဆိုတဲ့ဝတ္ထု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 သမ္ပဇာထကာရီတဲ့အဲ့ဒါပညာဖြင့်ပြုလေရှိသည်ဆိုတာရှုမှတ်တာကိုပြောတာပါပဲအေးအဲ့ဒီနည်းလေးနဲ့ရှုမှတ်ကြပါသံဃာတော်ရှင်မြတ်များ နေအပြင်နေ့ပရိယညပฏิပတ်ဆိုသလိုနေ့အခါမှာပရိယနဲ့ဆိုင်ရာတရားလေးကျဆောင်ရပို့ချလို့ညအခါမှာရှုမှတ်ပွားများအထုကြမယ်ဆိုရင်ဖရာအလိုကြပါပါလိမ့်မယ်။ gain အလုံးစုပေါင်းပြီးတော့ရှုတောင်းအမြရေးဆက်ချကြရအောင်ရှင် ခြင်းမရတပည့်တော်များသည်ဒီယနေ့ညကံမြင့်ကြောင်းတိုင်းတရားပွဲဖြစ်မြောက်ရေးဖွဲ့သူဖွဲ့သားအလူရှင်များတို့နှင့် စိတ်ဒုက္ခမြညီညွတ်ကြလျက်ဘုနာတိခြင်းသန္တရာဝရှိရမှာထွံ့မြောက်၍နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရန်25ရက်6လ2000ခုနှစ်အဲတရားဝဲပေါင်း 282ပွဲဓမ္မဂတိကပေါင်း62ပါးတို့အား83သိန်း32,605ကျပ်အမေရိကန်ဒေါ်လာ159ဒေါ်လာတို့ကိုရည်ဆက်သွန်ချလူဒန်းရပါကုန်၏သုံးမတပါး မတွင်တွင်အေးမိသားစုတို့နှင့်စိတ်ဒုက္ခမြညီညွတ်ကြလျက်ဥဝိတ္တအာဒေါ်စောကျွယ်တို့ကိုယေရှု၍ဓမ္မပူဇာဘဝကမ္မတို့ကိုရှင်မယားဤသာသနာပြုလုပ်ငန်းဝယ် လိုအပ်သလိုသုံးဆွဲနိုင်ရန်ရည်စက်တော်သွန်ချအာယဝန္တာမင်္ဂလာဒါနပြုလုပ်ကြပါကုန်၏ထိုမှတပါတရားနာတို့အားစိုက်ကားရင်မော်တော်ရင်တို့ဖြင့်ကျိုးစိုးပြန်ဖို့ရင် ရင်းအလူကိုလူတိုင်းရပါကုန်၏ဝေကြံခြင်းပြမယနာတို့ဖြင့်ဘုရားမှုရှိသံဃာတရားနာတို့အားလူရမာကုန်၏ဘုရားရှင်မိထွန်းကြီးပူဇော်ခြင်းဒီပဒါနာ အလင်းရောင်အလူသက္ကုဒါနမျက်စိအလူကိုလူဓမ္မာကုန်ဤတန်ချက်စေတတ်ချင်မှုသောခြင်းတတ္တဒါနမန်အလူကိုလူဓညပါကုန်ဤကရဏဂုံသီလသောက်တည်ကြကတရားဝယ်ဖြစ်မြအောင်ကျိုးဆောင်များက ဝိယဝစ္စပြုလုပ်ကြပါကုန်၏လက်ငုပ်ပေါ်ယူဤနိဗ္ဗုတ္တယနာကြကြလေလက်တွေ့ခြင်းဘဝအာထုတ်ကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်အလူရှင်များညီညွတ်ထားသည့်ဥဝင်တဲ့ဒေါ်စောကျွယ်တို့သည် ရှေ့အဘဝကနတ်တို့ဤမျက်စိနာဖြင့်ကိုယ်တိုင်ညာမြင်သိရှိ၍၎င်းသူတစ်ပါးပြောကြတရှင်းစကားဖြင့်၎င်း ဤကုသိုလ်များကိုသာဓုခေါ်လျက်နန်းနိုင်ဖြစ်သောကျော်ထမင်းခေအယုံပရိသာပင်ဥယျင်မိမ့်မှန်ရွှေရန်သင်ပင်ကောင်းရင်ကုန်လို့ပြည့်စုံကြပါစေတပည့်တော်တို့လည်းရှင်ရငိမ့်ရာနိဗ္ဗာန်ကို င်မြတ်စွာမြတ်မောပြုအပ်ပါလို၏ဤကောင်းမှုနှင့်သတ္တမြတ်အရရသောကောင်းမှုအဖို့ကိုအာလုံးသောဘုရားမိဘဆရာသမရှင်မြို့မိတ်ဆွေ30တပုံနေ ရှိရှိသမျှလူလမြမသတ္တဝါတွေအားညီတူရတဲ့မြာပေးဝေပါကုန်၏မြာရ၍ကိုယ်စိတ်နှပြချမ်းသာကြပါစေ